ဒီနေ့သတ္တပတိမဲ့ညာရဲ့စောရိတ္တိအထူးတွေပေါ့လေ။အဲဒီတော့သတ္တပတိမဲ့ညာရဲ့စောရိတ္တိအထူးတွေပြောလို့ရှိရင်သူ့ရဲ့ရှိပိုင်းကသတိပဋ္ဌာန်လုပ်ငန်းဝိပဿနာလုပ်ငန်းရဲ့စောရိတ္တိတွေလည်းပြောပြီးသားဖြစ်သွားပါတယ်။မနေ့ကစပြီးတော့ပြောခဲ့ပါတယ်။သတ္တပတိမဲ့ညာ ထူးကြတဲ့အခြေအနေတွေကျန်ကန်ကတော်တော်လေးအားရဝယ်ကောင်းတော့ထုတ်ပြထားရအဲဒီလိုမှထမပြထားပါတယ်ကုသိုလ်အမျိုးမျိုးတွေထဲမှာဒါနကုသိုလ်ဒီကံစွန့်ကြရတာသီလကုသိုလ်မလုပ်ကောင်းပြောကောင်းတဲ့ဟာတွေကကြောင်းကျင်တာရိုးရိုးသမထဘာဝနာကုသိုလ်သူကတော်တော်လေးဆင်းရဲသွားတယ် ဒါတော့ကုလသတိပဋ္ဌာန်တရားတွေအားထုတ်လို့ယုံနာပိုက်ခြားသိမှုကအစယုံနာအကြောင်းကျိုးတွေပြီးတာယုံနာတွေရမြဲဖို့ဆင်းရဲဖို့သူတော်တိုင်းဖြစ်ပုံလေးတွေဥပဒနာညာလေးတွေဖြစ်တာအဲနောက်ဆုံးဥပဒနာညာတော်တော်လေးရင်းကျက်ပြည့်စုံသွားတဲ့အဖြစ်ပေါ့လေအဲ့ဒီအဖြစ်ဒါတွေကရှိသေးတာတော့ အပြတ်တော့ရှင်းနိုင်ဘူးသူကိစ္စအာနဲ့အောင်မဲ့သူကလုံနိုင်တာပဲအပြည့်တခါလဲပေါက်ဖက်ဖြစ်ပြီးပြစ်တဲ့အပိုင်းမရောက်သေးဘူးကိလေသာဆိုတာမျိုးကပေါက်ဖက်ဖြစ်ပြီးရတာခက်တယ်သူကတော့ခက်တယ်ຢာကတွေလောဘတွေမဖြစ်အောင်နေပါမယ်လို့ဆိုပေမဲ့လို့ပါရဇရာတွေနဲ့တွေ့တဲ့အခါမြင်နဲ့ကြားတဲ့နားနဲ့စားတဲ့ကြည့်တဲ့အခါလည်းตายရနေတာပဲ။ ခက်တာနော်လေမตายအောင်နေလို့မရဘူးခန်းထဲဝင်နေလို့လည်းမရဘူးခက်တယ်သူကမုန်းစရာတွေတွေ့ပြီးတော့မမုန်းရအောင်ဆိုပြီးတော့တတိထားနေရပဲဒီကြားထဲကမုန်းမုန်းနေတာမုန်းစရာတွေနဲ့တွေ့တွေ့ပြီးတော့မုန်းစရာတန်ကြီးကြားပြီးတော့သက်ဆုပ်ယမုန်းစရာအနတ္တတိနာရှိပြီးတော့အိုးမုန်းမှုခေါ်တဲ့ဒေါသတွေရှိနေတာဝိနည်းမှုခေါ်တဲ့ဒေါသတွေသုံးနေတဲ့ဒေါသတွေတက်ကြွတဲ့ဒေါသတွေဒါတွေရှိနေတာ သိပေးရတာခက်တာတန်လို့တန်ငယ်တွေကိုပောက်ကွက်ဖြစ်စည်းပြရတာခက်တယ်လို့ဒီဒေတာတွေလည်းခက်တယ်အဲဒါတော့ခက်တယ်ဆိုမောဟဘောလေမတူရအောင်အမှန်တရားတွေအဲသိရအောင်ဘောလေဒီမှာလုပ်ပြီးမယ်လို့ဒီကြားထဲကလွတ်လွတ်ပြီးတော့မတိဘဖြစ်ရှင်နေတာမမြဲတဲ့ဆင်းရဲတဲ့သဘောတိုက်ကြီးဖြစ်တဲ့အနေနဲ့ဘောဒီမှန်တိုင်းသိကြည့်သွားအောင်လို့ကျူးစားနေတဲ့ကြားထဲကပဲ ရဲတယ်ကောင်းစားချမ်းသာတယ်ကိုယ်လိုတိုင်းဖြစ်တာပဲဆိုတာအစွဲကြီးကနာခဲ့တော့ကြားတဲ့ကြားတဲ့ဖြစ်ဖြစ်နေတာဘယ်ရတာသိခက်တာလို့ကတော့မာနတွေမဖြစ်ရအောင်ဘောဒီကျွကျွနုံနုံနဲ့နှိမ့်ချပြီးတော့နေပါမယ်လို့သုံးမယ်လို့အကြောင်းအားပြီးတော့ဆိုတာဒီမာနကိလေသာတွေကဖြစ်ရတာလေတက်တာတော့ကဲဒီအများဖြစ်ပြီးပြရတာခက်တယ်ဟာလေသူများကောင်းစားတာမနာလို့ အဲကြီးသာပါတယ်လို့ဆိုရမယ်လို့အကြောင်းအားလျော်စွာမနာလိုမှုဆိုတာဖြစ်တတ်တယ်အဲကိုပိုင်တဲ့ပစ္စည်းတွေနဲ့အခြားပုဂ္ဂိုလ်တွေနဲ့ဆက်ဆံရမှာမခံရှိတာပါဝန်တိုတဲ့သဘောကြင်အောင်နေပါကံလို့ဆိုရမယ်လို့အကြောင်းအားလျော်စွာဝန်တိုမှုဖြစ်တယ်အဲ့တော့ဒီကိလေသာတွေဟာဖောက်ခွဲဖြစ်ရှိပြရတာသိခက်တာပြန်လာမရှိဖောက်ခွဲဖြစ်ရှိပြရတာသိခက်တာဒါနကအစာဥပဒနာမြင့်ကျက်တဲ့အပိုင်းရှိတာပါ ချိန်ပိုင်းချိန်ပိုင်းလေးကိလေသာတော့ကင်းအောင်တော့လုပ်နိုင်ပါတယ်ဒီလကလည်းပဲကျမ်းကျမ်းတဏ္ဍကာယကံမြောက်ဝိကံမြောက်တစ်ဖက်ဆုံးရောက်သွားတဲ့စောကမောကဝိတိတ်ကမကိလေသာတွေတော့ပယ်နိုင်ပါရဲ့သမထဘာဝနာတွေအားထုတ်တဲ့အခါမှာလည်းစိတ်ထဲရှိနေတဲ့ကိလေသာတွေငြိမ်းအောင်ကိုအောင်တော့လုပ်နိုင်ပါရဲ့ယုံနာပိုက်ချမှုတိမှုကသာဥပဒနာဉာဏ်ဤအစစ်စစ်တက်သွားတာဒါတွေလည်းပဲ မကျူးမိတဲ့အာရုံနဲ့စပြီးတော့ကိလေသာကြီးမျိုးမကြဘူးအာရမဏနုတ္တိယကိလေသာကြီးမျိုးမကြတာတော့မှန်ပါရဲ့ဒါပေမဲ့လို့တရိယာမေမရောက်သေးပဲနဲ့တတ္တဗံဖြစ်သေးပဲနဲ့ကပ္ပထံကထွက်ပြီးတော့ဒီတိုင်းအလွတ်နေတဲ့အခါအခုရပြီးသားညာနေပြန်ပြီးတော့မေ့မြင်ပြီးတော့ပျောက်ဆုံးသွားတယ်မြဲတဲ့ကောင်းစားချမ်းသာတဲ့ဘာမှမဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတော့အစွဲကြီးပြန်ရောက်သွားနိုင်တယ် ယုံနာကြောင်းကျိုးကြည့်မြင်တဲ့ဉာဏ်လေးလည်းမှင်းပင်ပြီးတော့အကြောင်းပဲဖြစ်တယ်ဆိုတော့ယူဝါဒဆိုဖန်ဆင်းခြင်းကဖန်ဆင်းလို့ဘာလောကကြီးနဲ့တော့တက်ကြည့်တတ်မှဖြစ်ရတယ်ဆိုတော့ယူဝါဒဆိုအဲဒီလည်းပြန်ရောက်နိုင်တယ်ရှိနေတာကယုံနာကိုယ်ကထင်တာပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမဆိုတာပေါ့လေဒီလိုပဲတက္ကတိအစွဲကြီးပြန်ပြီးတော့ရောက်သွားနိုင်တယ်ဒီဘဝဝိပဿနာအရှင်းကရှိနေသည်လို့မရောက်ကြည့်ကြအောင်တော့မှနောက်နောက်ဘဝရေမပြောနိုင်ဘူး ဒီတော့ဌာနကအစဝိပဿနာအထိကိုထုတ်ကိလေသာတွေကိုအပြီးတိုင်ဖောက်ခွဲဖြစ်စီမပြစ်နိုင်ဘူးဆိုတာဒါသိရှင်းနေပြီ။နှုတ်ဖောက်ခွဲဖြစ်စီမပြစ်နိုင်ဘူးဆိုတော့ကိလေသာတွေဖောက်ခွဲဖြစ်စီပြစ်နိုင်တဲ့ဒီကုသိုလ်တွေဘာလို့လုပ်နေသလဲလို့ဆိုတော့လုပ်ရတယ်ဒါအပြီးတိုင်ကိုဖြစ်စီနိုင်ရင်လည်းသူကအားနဲ့အောင်လုပ်နေတယ်သူကအားနဲ့အောင်လုပ်တယ် သူ့အပိုင်းနဲ့သူ့အပိုင်းပေါ့သူ့အထွာနဲ့သူပေါ့အားနဲ့အောင်လို့လုပ်တယ်လုပ်တယ်တန်းနဲ့လားအားနဲ့အောင်လုပ်တာအဲ့တော့သူတို့ကအားနဲ့အောင်လုပ်ရတာနေပြီးတော့နောက်ဆုံးပတ္တပတိမဖြစ်သွားတဲ့အခါကျတော့အလဲချလိုက်ပါပေါ့အပြုတ်ချလိုက်ပါပေါ့ဒီပတ္တပတိမကအပြုတ်ချနိုင်ကိလေသာတွေအပြုတ်ချနိုင်ရေးအတွက်ဒါနကသာ ကုသိုလ်အမျိုးမျိုးတွေဆိုတာလောက်ရတယ်လောက်ကောင်းတယ်ဒီကလောက်ရတယ်အဲသူတို့ကလှုပ်ထားလို့အစဉ်စဉ်ကိလေသာတွေအားနေသွားတဲ့အပေါ်မှာတခါတည်းဆက်ကလေးဆိုယုံနာသင်္ခါရတွေချုပ်ငင်းတဲ့နိဗ္ဗာန်ပေါ့လေသောတပတ္တိမေညာဘုံညာနဲ့မျက်မှောက်ပြုလိုက်တဲ့အခါမှာအဲဒီကသောတပတ္တိမေကမေကဆိုတဲ့အတိုင်းပေါ့နိဒတ်တဲ့ရောက်သွားတာနိဒတ်တဲ့ရောက်သွားတာနဲ့ရှေ့ရှေ့ဒါနစာရည်တဲ့ကုသိုလ်တွေက တဆင်ပြီးတဆင်ပေါ့လေသူ့ထွားနဲ့သူအားနဲ့အောင်လှုပ်လာခဲ့လို့အားနဲ့နေတဲ့ကိလေသာတွေကိုအပယ်လာစီတတ်တဲ့ကိလေသာတွေကိုဓမ္မအပြတ်တစ်ခါတည်းဖြုတ်ခွဲဆက်စည်းပြလိုက်တာဘယ်လိုကောင်းလဲဓမ္မသိကောင်းတာပဲကျက်စီတဲ့ကိလေသာတွေဖြုတ်ခွဲဖြုတ်စည်းပြလိုက်တယ်ဆိုတော့ဒီဘက်ကအပယ်မလာတော့ဘူးပေါ့အဲ့ဒါမနည်းပြောခဲ့တယ်ဓမ္မဟုတ်တယ်မပယ်ဘူးမြဲကိလေခဲ ဖောက်ခွဲပယ်ခွင်းသည်တဲ့အဲ့ဒါပြောခဲ့ပါတယ်အသိကြီးကြည့်တယ်အသိကြီးကြည့်တယ်အဲ့တော့တတ္တပတိမေကအပယ်လားစေတတ်တဲ့ကိလေသာတွေမပယ်သေးတဲ့ကိလေသာတွေကိုဓမ္မအကြည့်တိုင်ဖောက်ခွဲဖြည့်ဆည်းပြလိုက်တယ်လို့ဆိုတော့သောတပတ္တိမဲ့မရသေးခင်အပယ်လားစေတတ်တဲ့ကိလေသာတွေဒီတိုင်းဒီတိုင်းပဲဆိုတဲ့အဓိပ္ပာယ်ရတယ် မျိုးနေတဲ့ကိလေသာတွေကိတ်နေလျက်ပဲရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ရတယ်အကြောင်းညင်ညွန့်ရင်စိတ်ထဲဖြစ်ပေါ်ပြီးတော့နောက်ကာကမြောက်ဝစီကာမြောက်တစ်ဖက်စွန်းရောက်သောသောကာကဒုစိတ်အဆင့်အထိရောက်ပြီးတော့အဲ့ဒီဟာကအပေကိုဆွဲချနိုင်တယ်ဆိုတဲ့ဒီလိုထိရောက်သွားနိုင်တယ်ဒါကြောင့်နိဗ္ဗာန်မတွေ့မချင်းကတော့နိဗ္ဗာန်မျက်မှောက်မပြုချင်းကတော့ပဲနည်းနဲ့မှအပေဘေးကမလွတ်နိုင်ဘူးဆိုတာပေါ့လေ ရှင်းရှင်းလေးဒီမှာရှင်းထွက်နေတယ်။ဒါကြောင့်ဘုန်းကြီးတို့ဖျားလက်တဲ့တော်အခါကနတ်သားတယောက်ကမေးလျှောက်တယ်။အဲဘယ်လိုနေရာဌာနရောက်မှဒီစုတွေကလုံမြောက်နိုင်ပါသလဲဆရာတဲ့မြတ်စွာဘုရားမေးလျှောက်တယ်။တိတ္တသဗေရတောမေသောသဗ္ဗတုကပမ္မုသတိတဲ့။မန္ဒီဘုံတော်နေဝံထုံးလင်းတော်တော်ဟူသောမြတ်စွာဘုရား ကိတ္တအပေ၌အဘိရတောမွေးလျော့ပြောပိုက်သောအဘိရတော မျက်မှောက်ပြုတဲ့နေရာဖြင့်မွေးလျော့ပြောပိုက်သောမစ္ဆောမစ္ဆောပုဂ္ဂိုလ်တ attva သည်သဗ္ဗဒုက္ခအလုံးစုံသောဆင်းရဲမှသမုစတိလုံးဝလွတ်မြောက်နိုင်ပါလေဖရာတဲ့နတ်သားကမိတယ်အဘယ်နေရာဌာနမှာမျက်မှောက်ပြုတဲ့အနေအချင်းမွေ့လျော်ပျော်ပိုက်ပုဂ္ဂိုလ်ဟာ ဆင်းရဲဒုက္ခတွေကလွတ်မြောက်နိုင်ပါလေမိကုန်းကြီးကရိုးရိုးလေးပါပဲဘယ်ရောက်မှဒုက္ခတွေဆုံးသွားတယ်ဒုက္ခတွေကလွတ်တယ်ဒါပါပဲဘယ်ရောက်နေမှဒုက္ခလွတ်တယ်ဆိုတာပါယုံနာနေလက်ရှိရှိနေလို့ရှိရင်တော့ဘယ်ဒုက္ခလွတ်နိုင်မလဲယုံနာအကြောင်းပြုပြီးတော့ဓမ္မငကူကဘဝဆက်ဆက်ကကိလေသာကမျိုးကပါခဲ့တာကိုအကြောင်းညင်းဖြစ်ဖို့ရတဲ့မျိုးကပါခဲ့တာ ရုပ်ပါတော့ကိလေသာဖြစ်เสียအကြောင်းကြီးလို့ရှိရင်စိတ်ထဲကိလေသာတွေထဖြစ်စိတ်ထဲကနေပြီးတော့ကာကကဝစီကာကလုံးလုံးကျူးကျူးဒုစိတ်တရားတွေဖြစ်အရိယာရမတခါမကောင်းတဲ့ဘဝအဲကြည်နေတဲ့စိတ်ကလေးတခါတခါတရားတရားတွေဖြစ်ရတဲ့အခါဒါနမှုသီလမှုဘာဝနာမှုတွေပေါ့အခုလိုမတော်တော့ဘာဝနာမှုတွေပေါ့အဲ့ဒါဖြစ်ကုသိုလ်လေးတွေအဲ့ဒါကုသိုလ်ကကုသိုလ်လူဘဝနတ်ဘဝပြန်ရောက်နားပေါ့များပြီဆိုလို့ရှိရင်တော့ မကောင်းမှုမှာတတ္တဝါတွေကပျော်ဝေးတာဖြစ်တော့မကောင်းမှုကအကျိုးပေးတာပဲများတာပါပဲပယ်ရောက်တာများတာပါပဲအဲ့တော့တမန်မြတ်စွာဘုရားကရှိကြတယ်နိဗ္ဗာန်ပြေတော်မြစ်သောသဗ္ဗတုကအပ္ပမုစတိဒီဝဗုဒ္ဓတိလူရင်နဲ့မေးလျှောက်လာ냐ဩရဂနာသနိဗ္ဗာန်ပြေတော်ယုံနာတင်္ကာရ တရားတို့ချုပ်ငင်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရနေရပြီမူလျောပြောပိုက်သောမေသောအရိယပုဂ္ဂိုလ်သည်သဘာတုကအလုံးစုံသောဆင်းရဲမှာပမုတ်သတိလုံးဝလွန်မြောက်နိုင်ပါသည်ကျုပ်နာသင်္ခါရတွေချုပ်ငင်းတဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ပုဂ္ဂိုလ်ဟာတဲ့ဆင်းရဲမျိုးစုံကနေပြီးတော့လွတ်မြောက်သွားနိုင်ပါတယ်နိဗ္ဗာန်ရောက်မှဆင်းရဲကတော့ဒါပဲ နိဗ္ဗာန်ရောက်မှဆိုတော့ဘယ်နှစိနဲ့ရောက်ရမလဲဆိုတော့ဒီမှာ၄စိနဲ့ရောက်ရမှာသောတာပတ္တိမေဖို့နဲ့တခါရောက်ရမှာသကရာဂามိမေဖို့နဲ့တခါရောက်ရမှာနာဂามိမေဖို့နဲ့တခါရောက်ရမှာအရဟတမေဖို့နဲ့တခါရောက်ရမှာပေါ့အဲလူရင်းကတော့မဲ့၄စိနဲ့ပေါ့လေစိစဉ်ရောက်မှာလားပါပဲမဲ့၄စိသောတာပတ္တိမေသကရာဂามိအနာဂามိအရဟတမေခေါ်တဲ့မဲ့၄စိနဲ့စိစဉ်ရောက်မှာ ရှိတဲ့နဲ့တော့မရောက်ဘူးပေါ့အဲ့တော့အခုလိုတရားတွေအားထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့နောက်ဆုံးကြီးပြည့်ပြည့်စုံပြီးတော့ရှုစရာအာယုံရောရှုတိတဲ့စိတ်ကလေးရောယူပြစ်လိုက်တယ်လို့ငြိမ့်ပြတ်သွားတဲ့အပောတ္တခေါ်တဲ့မဖြစ်တဲ့နေတဲ့ငြိမ့်တဲ့နေတဲ့ကိုရောက်သွားတာသတ္တပတ္တိမဲ့နဲ့လာရောက်သွားတာဝိနိဗ္ဗာန်အဲဒီလိုရောက်သွားရင် မဆိုတဲ့အတိုင်းမလို့မကိလေသာတွေကိုတဲ့အပေကျစီတဲ့ကိလေသာတွေကိုသတ်လိုက်တာတဲ့မှာငြိမ်းသွားတာပဲကိုယ့်ဘက်ကမလိုက်တော့ဘူးကိလေသာတွေအပေကျစီတဲ့ကိလေသာတွေဟိုဘက်မလိုက်တော့ဒီမှာတခါတဲ့ဒီနိဗ္ဗာန်မှာယုံနာဓမ္မချုပ်ရင်းနဲ့အခိုက်တန်လေးမှာတခါတဲ့ငြိမ်းသွားတာပဲဟိုဘက်ကမသွားတော့ဘူးအဲဒါခိမန္တဘူမိဆိုတာပေါ့လေဘေးကင်းတဲ့နေရာဌာနရောက်သွားတာပဲမေကပฏิပန်နော ကိမန္တဘူမိပတ်တော်ဆိုတာပေါ့မေဃပฏิပန်တော်မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းအကျင့်လမ်းစဉ်ကြည်ဝစွာကျင့်သုံးနေဖြစ်၍ကိမန္တဘူမိပတ်တော်တဲ့အပေဘေးကအပေဘေးကလွတ်ငြိမ်းတဲ့ချမ်းသာတဲ့ဘေးကင်းတဲ့နေရာဌာနတစ်ခါတည်းရောက်သွားတာသောတပတ္တိမဲ့အကျင့်တစ်ခါတည်းတမပြည့်စုံသွားတာ ਨੇ နိဗ္ဗာန်လည်းမျက်မှောက်ပြုလိုက်ပါမျက်မှောက်ပြုလိုက်တာနဲ့ပဲ ဒီရတိကပြိတာသူတကယ်ခေါ်တဲ့ဘဝဇိုးပေါ့လေအဲ့ဒီဘဝဇိုးတွေကတခါတည်းလုံးဝလွတ်သွားတာသူမကတ်နိုင်တော့ဘယ်နည်းနဲ့မှမရောက်နိုင်တော့ပဲတော့အဲ့ဒီလိုမြတ်စွာဘုရားမိတ်ကြတယ်အဲ့တော့ဓမ္မနိဗ္ဗာန်ရောက်မှဘေးရကျင်းမယ်ဆိုတော့သတ္တပတ္တိမဲ့နဲ့နိဗ္ဗာန်မျက်မှောက်ပြုလိုက်ရင်အပေဘေးကလုံးဝလွတ်သွားပြီအလုံးလူဘဝနတ်ဘဝ အာသနတန်မြဆင်းရဲကြီးကမလွတ်သေးသည့်တရားအောင်တော့မှအပဲ့ဘေးကလွတ်သွားတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဘုရားအမကန်ကြီးကောင်းရသွားပြီပေါ့ဒါကြောင့်ခွန်ကြီးတို့အခုသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်အမှန်အရင်ကြီးတဲ့လူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာအရင်မရှုံးစီပဲနဲ့ပေါ့လေဒီဟာကိုအရင်တည်ပြီးတော့ အမြတ်များများထွက်ဖို့ဆိုတာကအမြတ်ထွက်ဖို့ဆိုတာသောတာပန်ဖြစ်မှအမြတ်ထွက်တာသောတာပန်ဖြစ်သေးလို့ရှိရင်ဘဝအမြတ်မထွက်သေးဘူးဘဝအမြတ်မထွက်သေးဘူးအဲ့ဒီဘဝအမြတ်ထက်သွားပြီသောတာပတိမညာဘုံညာနဲ့နိဗ္ဗာန်မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်လည်းဘဝအမြတ်ထွက်သွားပြီဘဝအမြတ်ထွက်သွားပြီဆိုလို့ရှိရင်ငါသည်အပေမလားတော့ဘူးဆိုတာပေါ့လေကောင်းကောင်းကြည့်ပြီးသွားတော့ဘဝမှာကံကြေကောင်းရသွားပြီပေါ့ အခုလောကလူတွေပြောကြတယ်ဘဝအာမခံချက်ဘဝအာမခံချက်ဘာဆိုလိုတာတော့ဘဝအာမခံချက်သူတို့ဘာလဲဘာဆိုလိုတာဘဝအာမခံချက်ဆိုတာဟမ်အမခံရဒါလောကလည်းမှန်တော့နော်လောကလည်းမှန်ပါလေဘဝလက်မခံတဲ့ပုဂ္ဂိုလ်တွေဖို့ရတော့ မွေးလာပြီးတော့သေးတဲ့အထိဒီအတွင်းမှာသာဝတိကြီးလည်းပြီးတာမလားဟုတ်ပဲဘယ်လိုနေနေညီမဟုတ်မလားဒါပေမဲ့လို့ခွန်ကြီးတို့အဲဘုရားရဲ့အဆုံးအမခံယူပြီးတော့ကံကံကြီးကျိုးကိုသက်ဝင်ယုံကြည်နေတဲ့ပုဂ္ဂိုလ်ရေဖို့ကဒီတဘွားလေးနဲ့ပြီးတာမှမဟုတ်ဘူးဟုတ်လားအဲဘဝတဏှာတွေရှိနေသေးတယ်၍မဖြစ်တော့ကံနေပြုလို့တော့ဘဝဆက်ရဖို့မလား အဲ့ဒီဘဝဆက်တဲ့အခါမှာကောင်းသောဆက်ချင်းအဆိုးဆက်ချင်းမဖြစ်ရအောင်ဆိုပြီးတော့ကြိုတင်ပြီးတော့ခွန်ကြီးတို့ဓမ္မဘဝမှာကံကြကောင်ရအောင်ကြိုးစားရမှာလားဟုတ်တယ်မလားရိုးရိုးဒါနမှုသီလမှုလေးနေတာတော့ရင်းစားပဲပြန်ရတာဟုတ်တယ်မလားရင်းစားပြန်ရတာကတော့ဘယ်အမျက်ထွက်တယ်လို့ခေါ်နိုင်လဲခေါ်နိုင်မှာမလားအဲအနည်းဆုံးသောတာပန်ဖြစ်မှဒါမှအမျက်ထွက်တယ်ခေါ်တယ်အဲ့ဒီအမျက်ထွက်ရမယ်အခုဒီမှာနတ်သားမိတာရှင်းတယ်ဘယ်နေရာဌာနရောက်မှ ဆင်းရဲကလွတ်နိုင်ပါသလဲတမျက်စွာပြနိဗ္ဗာန်ရောက်မှဆင်းရဲမှလွတ်နိုင်တယ်ဟုတ်လားနိဗ္ဗာန်ရောက်မှဆင်းရဲမှလွတ်နိုင်တယ်ဆိုတော့အဲ့ဒီစကားပြောရပြန်လိုက်ပေါ့နိဗ္ဗာန်မရောက်ဆင်းပုထုဇဉ်အနေနဲ့နေရတာပဲတော့ဆင်းရဲတွေကြီးပဲဆိုတဲ့အတိတ်ဟုတ်လားဆင်းရဲတွေကြီးပဲဆင်းရဲတွေကြီးပဲအဲလူဘဝနောက်ဘဝလည်းအိုရနာတရားဆွေးမှုဆွေးမှုကြွရတဲ့ဆင်းရဲတွေပေါ့ဟုတ်လားလူဘဝဆိုသုံးနေတာပါပဲသုံးနေတာပဲအဲ့ဒီဆင်းရဲတွေပဲอืมမတော်မသင့်တဲ့ အဲကိလေသာရှိနေတဲ့မတော်တဲ့ဖြစ်ဖြစ်တရားတွေဟောဒီမှာအကုသိုလ်တရားတွေသင်္ခါရဆင်းရဲတွေဒါတွေဖန်တီးရတာအဲဘဝစိုးကြီးရောက်ရတဲ့ဆင်းရဲတွေဟောတယ်မှာဟုတ်လားအဲအပေဘဝဆိုလို့ရှိရင်တော့သူပြောစရာမရှိတော့ဆင်းရဲမှဆင်းရဲပဲနိယူနေရတာပဲတော့သက်တာပဲအဲဝင်အဲ့ဒီဘဝစိုးတွေကလွတ်ဖို့ဆိုတာကနိဗ္ဗာန်မျက်မှောက်ပြီးမှဆိုတာကိုဒီကောင်းတဲ့သဘောပေါက်ရမယ်ဟုတ်လားအဲ့တော့ နိဗ္ဗာန်မျက်မှောက်ပြုမှဆိုတာကတော့သောတပတ္တိမက်ကနိဗ္ဗာန်မျက်မှောက်ပြုလိုက်တာနဲ့ပဲအပေကြစီတတ်တဲ့ကိလေသာအဆိုင်ခဲကြီးတဲ့တခါတည်းဖြူခွဲဖြည့်စီးပလိုက်တာနောက်ဘယ်တော့မှဒီကိလေသာတွေကြံဖြစ်တော့ဘူးဘယ်လောက်ကောင်းလဲဟုတ်လားမပယ်ဘူးမြဲကိလေခဲဖောက်ခွဲပယ်ခွင်းလီတဲ့ကိလေသာကိလေသာခဲကြီးတခါတည်းဖောက်ခွဲဖြည့်စီးပလိုက်တာတဲ့သိကောင်းတာပဲသိကောင်းတာပဲဟုတ်လားမကောင်းတာပြီးတော့ သတ္တဗံဖြစ်သွားတယ်ဆိုလို့ရှိရင်ဘုရားတရားတန်ခါရဏသုံးပါးလည်းပဲမတုံးလို့သက်ဝင်ယုံကြည်သွားပြီပြီးတော့လက်တွေ့ဒီလက်သမားကြီးပညာအကျင့်တရားတွေကျင့်သုံးလို့ကိုယ်မှလည်းပဲကျင့်သုံးတဲ့မှာလည်းပဲကိလေသာတွေချိန်ပိုင်းချိန်ပိုင်းတဝဲတို့တဝဲတို့ငြိမ့်နေတာလည်းပဲကောင်းသိနေပြီသတ္တပတိမဲ့ရပြီးတဲ့နောက်ပိုင်းမှာอืมကိလေသာအပင်နဲ့သက်တဲ့ကိလေသာတွေခါတဲ့တမှာအပြတ်ရှင်းလိုက်တယ်ဆိုတော့ကိုယ်သိက္ခာ ကိုယ်တမယုံကြည်သွားပြီယုံကြည်သွားဘူးလားယုံကြည်သွားတယ်ဟုတ်လားနာယုံကြည်သွားတာပဲအဲတော့ယရဏ၃ပါးနဲ့သိက္ခာ၃ပါးအားပယ်တော့မှอืมပြစ်ပယ်ပြစ်ပယ်တဲ့အနေမျိုးမရှိတော့ဘူးဟုတ်လားအဲတော့မှမပြစ်ပါတော့ဘူးဒီဘဝလည်းမပြစ်ပဲတော့ဘူးနောက်ဘဝလည်းမပြစ်ပဲတော့ဘဝဆက်ဆက်ဘယ်တော့မှမပြစ်ပဲတော့ဘူးအဲတော့ဘုရားနဲ့တရားနဲ့သံဃာနဲ့ စိတ်ခါနဲ့ပေါ့လေဟုတ်တယ်မလားသုံးရှိရှိနဲ့ဘွားတစ်ယောက်သွားရမှာရဟနာမဖြစ်မချင်းပေါ့လေဒါတော့မလွတ်တော့ဘူးဒါတွေပဲအဲတော့အဝိဇ္ဇပတာရဆိုတာပေါ့လေအဝိဇ္ဇပတာရဉာဏ်ဖြစ်တဲ့ဝင်ယုံကြည်တဲ့သရာတရားတွေပေါ့ခိုင်ရဲသွားတာဟုတ်လားကောင်းကောင်းကြီးခိုင်ရဲသွားတာကောင်းကြီးခိုင်ရဲသွားတာတော့ဒါသိကြပါလားအခုပတ္တဗံဖြစ်သွားတယ်ဆိုလို့ရှိရင် တရားရဲ့စွန့်ရည်တတ်တည်သိရတော့ဘုရားရဲ့စွန့်ရည်တတ်တည်လည်းသိလာတယ်အခုကြည့်ပေါ့သောတာပန်မဖြစ်ခင်ပဲတရားအထုတ်နေသေးပေါ့လေကိုယ်တည်းစိုက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတယ်ကရှိအောင်မှာစိတ်ကလေးစိုက်ကြနေရင်ဂျိန်တိုင်းဂျိန်တိုင်းစိုက်ကြတာများနေရင်အချိန်ရလာတော့ဓမ္မစန္ဒစိုက်တဲ့နိဂရဏတရားတွေသိရှင်းမလားဘူးလားစိတ်ကလေးတွေကြီးလို့ကြီးလို့ဟဲ့မလားအဲ့ဒီတည်းကသရတရားလေးတွေကစဖြစ်လာအောင်ပဲ ဒီအလုပ်ကတေဟန်တဲ့အလုပ်ပဲဒီမလာခင်ကအိမ်မနေတော့ဆိုစိတ်ကြီးအများကြီးညင်းညင်းညင်းနေရတာပူပန်ဆင်းရဲနေရတာဒီလာပြီးတော့အထုတ်တဲ့ခါကျတော့အမစိတ်ကလေးကြီးငြိမ်းနေစိတ်ကောင်းတာဖြစ်မလားဘလားတရားရဲ့စွန့်ရည်တတ္တိကြီးအရင်သိလားအဲ့ဒါမလားတရားရဲ့စွန့်ရည်တတ္တိကြီးအရင်သိလားတော့ဒီစွန့်ရည်တတ္တိနဲ့ပြည့်စုံတဲ့တရားကိုပေါ်ထုတ်ခဲ့တဲ့မြတ်စွာဘုရားဟာလည်းပဲတကယ်စွန့်ရည်တတ္တိနဲ့ပြည့်စုံတဲ့ဘုရားရှိရမယ်ဆိုတာပေါ့ဒီဟော ဟုတ်လားတရားကိုထောက်ပြီးတော့တရားရဲ့တတ္တိလေးတွေကိုသိချာသိပြီးတော့တရားရဲ့တတ္တိပြီးတယ်ဟုတ်လားမလားငါလိုပဲအခြားခြားယောဂီတွေအထုတ်နေတာသူတို့လည်းပဲဒီလိုသင်ကျေကြမှာပဲသရတူသွားတယ်ဟုတ်လားကျင်ရဖြစ်တဲ့တန်ဃာတော်တွေလည်းပဲဒီတိုင်းအားထုတ်နေလို့ဒီလိုပဲသိကြည့်သင်ကျေကြမှာငါလို့သင်ကျေကြမှာပဲဆိုတော့သက်ဝင်တယ်သက်ဝင်စားပြုတ်လာတယ်ဟုတ်လားလက်တွေ့သက်ဝင်စားပြုတ်လာတာ ဒါထူးကြတာပဲဟုတ်လားထူးကြတယ်ထူးကြတယ်နောက်ဆက်ပြီးတော့အားထုတ်တဲ့အခါမှာရှုမှတ်တဲ့အချိန်ကတက်ပြီးတော့သမာဓိအားပြည့်လာရင်ရှုစရာနဲ့ရှုတာနှမျိုးကွဲမလားဘူးလားရှုစရာလေးကတစ်ခုရှုတာလေးကတစ်ခုဟုတ်တယ်မလားအာယုံကတစ်ခုသိတာကတစ်ခုယုတ်ကတစ်ခုသိတာကတစ်ခုဖောင်းတာလေးမှရင်ဖောင်းတာလေးကတစ်ခုသိတာလေးကတစ်ခုပိဏာမှရင်ပိဏာတစ်ခုသိတာတစ်ခုပေါ့လေ ကြာကြာပေါ်ရလေးတွေပေါ်တဲ့ပေါ်ရင်လိုက်ပြီးတော့ရှုတဲ့အခါမှာရှုကြနဲ့ရှုတာကွဲပြီးတော့ခဏမဆဲပေါ်လေးတမအတိအတိပေါ်ပေါ်ပေါ်ပေါ်လာတဲ့ယုတ်တရားနာတရားလေးတွေပိုင်းပိုင်းခြားခြားသိလာတာပိုင်းခြားသိလာတော့อืมယုတ်နာမြတ်တာရှိတာပဲဆိုတာဒါမြတ်စွာဘုရားဟောတာသိမှန်ငါအခုကိုယ်လေးဖြစ်နေပြီကိုယ်တော့ကယုတ်နာကွဲကွဲပြားပြားမသိခင်တုန်းကတော့မြင်ရတာလည်းပဲငါ ကြားရတာလည်းငါသာယနာယထိယတိရတာအကုန်လုံးငါတငါတဲ့ငါနေတာဟုတ်လားနာယုဏတံပတိဟံကိုအမှန်မဟုတ်ချမသိကြဘူးငါထငါထိုင်ငါကင်ငါသွားငါစငါကြည့်ငါတိငါမြင်တတ်ဖြစ်ရင်ကိုอืมတတ်ဖြစ်ရင်ကိုအမှန်မဟုတ်ချ မတိကြရဲ့အမှန်ကုန်ချမတိကြရဲ့တတ်ဖြစ်ရင်ငါပင်မုတ်ချမှတ်ထင်ကြသည်တက္ကရာဒိဋ္ဌိအစွဲကြီးပါလားကတဲ့ဝိညာဉ်ကြည့်လို့လည်းဆရာတော်ဘုရားကြီးကမိတ်ကြတယ်အဲ့ဒါမလားနာယုတ်နှစ်ပါးမျက်စိနဲ့နှာခေါင်းရှာကိုယ်စိတ်ခေါ်တဲ့တဝါ၆ပါးမှာဖြစ်နေတဲ့ယုတ်နာနေမျက်စိကမြင်တဲ့အခါမျက်စိနဲ့အရှင်းကယုတ်တရားမြင်တာသိတာကနံတရားပေါ့ နားကကြားတဲ့အခါမှာနားနဲ့အသံကယုတ်တရားကြားတာသိတဲ့ကနံတရားနှာခေါင်းကနားတဲ့အခါမှာလည်းပဲနှာခေါင်းနဲ့အနံကယုတ်တရားနာနာသိတာကနံတရားကြားတာသိတဲ့အခါမှာလည်းပဲရှာနဲ့အရသာကယုတ်တရားအရသာသိတာလေးကနံတရားကိုကထိတွေ့တဲ့အခါမျိုးမှာလည်းပဲကိုယ်အကြည့်တတ်နဲ့တွေ့ရတဲ့အဲအတွေ့ကယုတ်တရားတွေ့သိတာလေးဒီပူတီအေးဒီတောင်းတီကျင်းတီလှုပ်တီမာတီပြော့တီပေါ့လေနံတရား ဒီကုသလကြာစီနေတဲ့အခါမှာလည်းယုတ်ပြနဲ့နန္တရားဒါလေးတွေဒုက္ခိတနဲ့ဒီအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်နေတာအဲ့တော့ဒေါသ၆ပါးကအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်နေတဲ့နာနဲ့ယုတ်နှစ်ပါးကိုသူဖြစ်ခိုက်မှလိုက်ပြီးတော့မရှိတော့အမှန်မသိတော့ဘာဖြစ်တော့နာယုတ်နဲ့တန်သူကြည့်ဟာကအမှန်မဟုတ်ချာမသိကြဘူးငါထငါထိုင်ငါထငါထိုင်ငါကိုင်ငါသွားငါကိုင်ငါသွားငါကိုင်လိုက်တယ်ရာဟုတုတစ်ခုပေါ့ ငါသွားနေတယ်နာကောင်လေးတစ်ခုကြီးအတိုင်းခံပြီးတော့တခါလဲလှုပ်ငါစငါကြည်စတာလည်းပဲငါပဲဒီငါကောင်လေးရပဲကြည်တာလည်းပဲငါကောင်လေးရပဲငါစငါကြည်ငါကြည်ငါမြင်တဲ့ငါစငါကြည်ငါကြည်ငါမြင်ဓာတ်ဖြစ်ရင်ကိုอืมဓာတ်ဖြစ်ရင်ကိုငါပင်မုတ်ချတဲ့ယုတ်တဏ္ဍဖြစ်နေတာတွေပဲအဲ့ဒါတွေကိုငါပင်မုတ်ချတဲ့တကယ့်ကိုပဲဒီမဟာဗမခေါ်တဲ့သာဝရပြကြီးကခွဲချပေးလိုက်တဲ့ အသက်ကောင်းလေဝိညာဉ်ကောင်းလေငါကောင်းလေဆိုတာသက္ကတ္တမှာဆွဲထားတာငါပဲမဟုတ်ကြမတ်တင်ကြသည်တက္ကရာဒိဋ္ဌိအဆွဲကြီးလာပါလားတဲ့တက္ကရာဒိဋ္ဌိအဆွဲကြီးထားတဲ့ဒီမှာဝင်နေဘွားကောင်းများစွာဝင်ခဲ့ပြီလေဟုတ်လားသူဖြစ်ခဲ့လိုက်ပြီးတော့မရှိဘူးဆိုလို့ရှိရင် ရုပ်ရဲ့နာရဲ့လို့တတ်တတ်ထင်နေမသိမြင်တော့နိယခန္ဓာတိုင်းငါကြည့်ပဲဒီငါကောင်လေးဟာကြည့်ပဲတိုင်းခါပြီးတော့လုံနေတာသူတို့ဆွဲဝင်နေတာဟုတ်လား ဆွဲဝင်နေတာအဲ့ဒါတက္ကတိရှိအစွဲခေါ်တယ်အခုဓမ္မသူဖြစ်ခိုက်လိုက်ပြီးတော့ရှုတော့ယုတ်တရားနဲ့နန္တရားပိုင်ပိုင်ခြားခြားသိလိုက်တော့ဘယ်မလဲငါဘယ်မလဲငါငါဆိုတာမရှိငါပြုတ်သွားတယ်ဟုတ်လားအဲနာယုတ်ပိုင်ခြားသိမှုနေရာကငါပြုတ်ထားနေတဲ့ပုံမှာသတ္တပတ္တိမဖြစ်လိုက်တဲ့ခါကျတော့တခါတည်းဓမ္မအဲအပြုတ်ချလိုက်တာအလဲချလိုက်တာပြန်ပြီးတော့နလာမထူတော့ဘူး နာယုတ်ပိုင်းခြားတဲ့အခိုက်အတန့်မှာတော့အားနဲ့အောင်လုပ်ပလိုက်တယ်သောတပတိမဖြစ်တဲ့အခိုက်အတန့်မှာတော့တခါတည်းတမအပြုတ်ချလိုက်တာဟုတ်လားပြတ်ချလိုက်တာဆိုတာသောတပဖြစ်ပြီးတဲ့ပုဂ္ဂိုလ်မှာအဲရုပ်တံရုပ်နာနှစ်ပါးကိုသမင်္ဂလာဆင်ရင်လို့ပဲကြည်ကြည်ရှုမှတ်ကြည့်လို့ပဲရှုမှတ်အဲဆင်ရင်သုံးသပ်ပြီးတော့ပဲကြည့်လို့ကြည့်ပဲဘယ်လိုပဲကြည့်ကြည့်ပေါ့လေတမရုပ်နာနေနဲ့ပဲမြင်တာပဲပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမအနေနဲ့မြင်တော့တခါတည်းတမတက္ကတိတိမြစ်ပြတ်ပြောက်သွားတာပြုတ်သွားတာဟုတ်လား အဲ့ဒါလိုရှိရမှာဓမ္မအဲ့တော့ယုံနာဓမ္မနာမရူပပရိစ္ဆေဒညာနဲ့ပိုင်းခြားပြီးတော့သိရင်အေးဟိုတုန်းကယုံနာနှစ်ပါးသာရှိတယ်ဆိုတာအကြားပဲအထင်မှငါအခုအမြင်ဖြစ်လာပြီသိမှန်တာပဲဆိုတာယုံကြည်လားဟုတ်လားအဲဆွဲလာတယ်ဟုတ်လားအဲဒီမှာတစ်ဆင်းဆက်ပြီးတော့အာထုတဲ့ကမှာအကြောင်းနဲ့အကျိုးသိလာလို့ရှိရင်အကြောင်းနဲ့အကျိုးသာရှိတာပဲဆိုတော့သိမှန်တယ်အခုငါတွေ့နေရပြီဆိုတာပါလေပြီးတော့ခဏမစက်ပြည့်ပြည့်နေတဲ့ယုံနာတရားတွေအမြဲဘူးဆင်းရဲဘူးသူဘောတိုက်ဖြစ်ပုံလေးတွေ ဒါလေးတွေတစ်ဆင့်တက်ပြီးတော့သိလာတဲ့ခါကျတော့ဟာယုံနာနိစ္စယုံနာဒုက္ခယုံနာအနတ္တဆိုတာကိုတော့ကပါဇက်ကဆိုရွတ်ခဲ့တာပဲပတိတလုံးတစ်ချက်ကြတစ်ချက်ကြဒီလိုသိခဲ့တာပဲအမှန်ကတော့ထင်တာပဲရွတ်တာပဲရှိတာပဲအခုတော့ကအမြင့်ကိုဖြစ်လာတာသိမှန်တာပဲခဏမစက်ဖြစ်ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပြီးတော့ပြည့်သွားတာကြီးပဲဖြစ်လိုက်ပြလိုက်နဲ့အာဟုဇရာမဟုတ်တဲ့တရားကြောက်ကြတရားတွေပဲ သူသဘောတိုင်းဖြစ်နေတဲ့တရားတွေပဲဆိုတာဟောတဲ့ဝင်လာတယ်လက်ခံလာလက်ခံလာအဲ့ဒီတဲကိုကပဲအာဘုရားဟောတာသိမှန်တာပဲရှိဘုရားဟောတာသိမှန်တာပဲရှိဆိုတာဝတ်ကြတဲ့အတိုင်းကျင့်သုံးတော့ဒီမှာအမှန်တွေတွေ့နေရတော့တရားမှန်တွေ့ရတော့ဗာဖြစ်တော့ဒီတရားမှန်ကိုဖော်ထုတ်ခဲ့တဲ့ဘုရားလည်းမှန်ပြီပေါ့ဘုရားလည်းလက်ခံလာပြီပေါ့ဒီမှာဟုတ်လားသရတရားလေးတွေသရတရားလေးတွေဒီမှာဆွဲလာတာဆွဲလာတာ ငါလိုပဲကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုယုံနာပိုက်ထားသူကအစအမျက်စိရဲ့သဘောပဲဆိုတာအတိညာဏ်ညရတယ်ရလို့မိစ္ဆာတုကအတ္တအစွဲတွေကင်းပြီးတော့ကိလေသာတွေသူ့ထိုက်တဲ့နဲ့သူငြိမ့်နေဆိုတာမှန်တယ်ဆိုတာဟောသိသွားတယ်ယောဂီကဟုတ်လားอืมအထူးအားဖြင့်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ပေါ်ဒီခက်တွက်တွက်လေးယုံနာနေပုံမှာမြင်လာပြီဆိုလို့ရှိရင်အိုးမပြောပါနဲ့တော့သရတရားတွေခါတယ်အာကြီးဖြစ်တာအလင်းရောင်လို့ လင်းနေတာများတခါလေကိုယ်ပဝန်းကျင်လင်းနေတာတခါလုံးလင်းနေတာတတိုက်လုံးများလင်းနေတာလင်းကြီးပြီးတော့နေတာပီတိอืมပီတိနှစ်တည်းအားရပီတိတွေကလည်းကြွားပြီးတော့တသိမ့်နေတစ်ချိန်ချင်းနဲ့ဖြစ်နေတာအေးချမ်းတဲ့ဘာသာတိတွေကိုရောစိပါတခါလေအေးချမ်းနေတယ်အပူဘာမရှိကြံလို့ဘာမရှိอืมပြီးတော့ချမ်းသာကိုယ်ရဲ့စိတ်ထဲမှာနိဗ္ဗာန်ကိုကောင်းနေတာတသိမ့်နေကောင်းနေတာမင်းချမ်းသာလားဟိုသရတရားတွေကလည်းပဲခါတဲ့သိဖြစ်တာဒီခါကြလို့ရှိရင်ဘုရားကြည်ယူလိုက်တာဆိုတာ ကိုတိုက်တွန်းပေးနေတဲ့ပုဂ္ဂိုလ်တိုက်တွန်းတဲ့ပုဂ္ဂိုလ်တွေလည်းပဲကျေးဇူးတင်တာဟောပြောပေးနေတဲ့ပုဂ္ဂိုလ်တွေလည်းပဲကျေးဇူးဆက်ရှင်တာပေါ့လေဒီပฏิပတ်တိသာသနာပေါ့လေကိုနိစ္စရပုဂ္ဂိုလ်ကအစကြံ့ပွားစေချင်တာဒီတရားတွေအထုတ်စေချင်တာอืมတရားတရားတွေဖြစ်နေတာပေါ့သိဖြစ်တာဒီခါကြလို့ဒီတရားတရားတွေอืมဘုရားလည်းကြည်ညိုလိုက်တာအာဇီဝကြည်ညိုတာတော့တရားတွေတွေ့လာပြီကိုဟုတ်လားတွေ့လာပြီတွေ့လာပြီဒီနည်းနဲ့ဆက်ပြီးတော့အထုတ်ပါတဲ့ခါနောက် ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်အငြိမ့်တာတွေ့သွားပြီဆိုလို့ရှိရင်ဘယ်လိုနေမလဲဘယ်လိုနေမလဲဟင်တခါတည်းဓမ္မအင်းတရားတွေ့သွားပြီကိုဓမ္မပတ္တန်တော်မံပတ္တတိဆိုတာဓမ္မတရားကိုပတ္တန်တော်တွေ့မြင်သောပုဂ္ဂိုလ်ဒီမံပတ္တတိငါဖျားတွေ့မြင်လားဖျားတွေ့သွားပြီတရားတွေ့သူဟာဖျားတွေ့သူလေတရားတွေ့ရင်ဖျားတွေ့တယ် ဒီစကားပြောမြင်ပြန်ကြည့်ပေါ့တရားမတွေ့ရင်ဘုရားမတွေ့သေးဘူးပေါ့တရားတွေ့တော့ဘုရားတွေ့သွားတာတက်တော့အစဉ်အတိုင်းပေါ့လေစနစ်တကျအထုတ်ရတဲ့တရားတွေအခုအထုတ်ခဲ့လို့ငါဒီသဘောတရားတွေတွေ့ရတယ်နောက်ဆုံးရင်တော့ချုပ်ရတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သိရတယ်စိတ်ကောင်းတဲ့တရားပဲဆိုတာပေါ့လေဟွန်းဆွဲသွားတယ်ဆွဲသွားတယ်ဆိုမှနောက်လားယုံကြည်စွမ်းအား ခိုင်လုံညတရားအထုတ်တယ်ဆိုတဲ့အတိုင်းပေါ့လေဒီမှာယုံကြည်မှုစွန့်ရင်တရားတရားတွေပေါ့လေခိုင်မာစေဖို့ရာအတွက်ခုနမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းပေါ့လေတရားတွေအထုတ်တာလားစိတ်စင်ကြယ်မှုကအစဓမ္မတရားတရားလေးနည်းနည်းလေးဤရပါမင်းဤရတာလေးဖြစ်လာပြီယုံနာပိုင်းခြားပြီးတဲ့အခါကျတော့တရားတရားဖြစ်စပြုပြီစင်တိုက်တခါတဲ့တရားတရားလေးတွေကခိုင်မခိုင်မလာတာဆွဲလာတာမြဲလာတယ်နောက်ဆုံးအင်းသားလေးကတူးလိုက်တဲ့အခါကျတော့ခိုင်မမခိုင်မပေါ့ ဘသူကဖြစ်ဖြစ်မပြတ်တော့ဘူးအဲ့ဒါလောက်ထိရောက်သွားတာအဲ့ဒါလို့တရားသဘောတွေ့သွားပြီဆိုတော့ဒီတရားသဘောကိုခေါ်ထုတ်ခဲ့တဲ့မြတ်စွာဘုရားလည်းဟုတ်ပြီမှန်ပြီဆိုတာဘုရားလည်းယဉ်ကြည်သွားပြီဒီတရားတိုင်းကျင့်သုံးတဲ့သံဃာဆိုတာလည်းပဲဤကံရှိရဲ့ငါလိုပဲသူတို့ကျင့်သုံးလို့အထုတ်တယ်မှာလည်းပဲအချိန်ပိုင်းအချိန်ပိုင်းကိလေသာတွေငြိမ်းနေတာယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့သွားတဲ့အခါကျတော့ အပယ်ကျစေတဲ့ကိလေသာတွေငြိမ့်တယ်ဆိုတာနားလို့ရှိမယ်တန်ခါရှိတယ်ဆက်တာအားထုတ်မယ်ဆိုလို့ရှိရင်ကိလေသာတွေအကုန်ငြိမ့်နေလို့ဆရာရှိတယ်ဆိုတာဒီလိုလည်းပဲအနာဂတ်ဖြောမှန်းပြီးတော့ဗောလေယဉ်ကြည်ချက်ကြသွားပြီလေအဲတန်ခါလည်းပဲယဉ်ကြည်သွားပြီဒါဓမ္မနွယ်ခေါ်တယ်ဓမ္မနွားရဆိုတာဗောလေတရားနဲ့ဆက်နွယ်ပြီးတော့တရားအမှန်ကိုမြင်တဲ့ပုဂ္ဂိုလ်ဟာတရားနဲ့ဆက်နွယ်ပြီးတော့တရားအမှန်လည်းမြင်ပြီး မြတ်စွာဘုရားသုံးဆုံးမကျတဲ့အတိုင်းကျင့်သုံးလို့ကိလေသာအစစ်စစ်ငြိမ့်သွားတယ်ငြိမ့်တဲ့ပုဂ္ဂိုလ်ဆိုရှိတယ်ဆိုတာလည်းပဲယုံကြည်သွားပြီဟောဒီနည်းနဲ့ပဲဘုရားရောတရားရောသံဃာရောယရဏသုံးမအသက်ဝေယုံကြည်သွားတာအဲ့ဒီယရဏပါလေမရောက်ရဲနေအောင်ကောင်းလောကမှာဒီယရဏတွေသင်ញမ်းထားလို့ရှိလှတယ်ပေါ့ဒီဘုရားယရဏတရားယရဏသံဃာယရဏကိုမတုံ့လို့သက်ဝေယုံကြည်နေတဲ့ပုဂ္ဂိုလ်ဟာဒီယရဏသင်ញမ်းထားတော့ ဖြစ်လျာဘဝတိုင်းမှာဘယ်တော့မှအကြီးတံမသွားဘူးမဖြစ်လို့လဲဆိုတော့ဓမ္မအဲလှပ်ပါတဲ့ယတနာရှိနေတာကိုအဲ့ဒီယတနာမှာတကယ်ယတနာသိကောင်းတဲ့ယတနာအဲ့ဒီယတနာသုံးပါးနဲ့မတမှုလို့သက်ဝင်ယူကြည်သွားပြီတဲ့ပြီးတော့လည်းပဲဓမ္မကိုတွေ့လေအထုတ်ခဲ့တာသီလကျင့်ဓမ္မတိကျင့်ပညာကျင့်နေဘောဓမ္မအခြေခံဖြစ်တဲ့သီလအမာခံထားပြီးတော့ကိုယ်နဲ့ဆက်ပြီးတော့ပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့ရှိတာရှိအောင်မှသိပြီးရဆိုက်ဆိုက်ကြဟောသမထတွေရှင်းနေတာတော့ သူဖြစ်တဲ့ကံမှာလည်းကိလေသာတွေငြိမ့်နေတာယုံနာပိုက်ခါသိမှုကသာပညာသိက္ခာတွေဖြစ်နေတာဓမ္မအစစ်စစ်အစစ်စစ်ဖြစ်သွားတာနောက်ဆုံးအနိဒနိဗ္ဗာန်ကိုသတ္တပတ္တိမဲ့ညာနဲ့မျက်မှောက်ပြုတည်သွားတဲ့အခါမှာတကယ်ကိုပဲဒီသီလအမာကခြေခံထားပြီးတော့ဒီလိုသမာဓိပညာအကျင့်တွေကျင့်လို့ဒီလိုအခြေအနေရောက်တယ်ဒီအကျင့်မှဒီအကျင့်ပဲဒီအကျင့်မှမှန်ပဲဆိုတာပေါ့လေ ဟောကိုကျင့်ရတဲ့သိက္ခာသူလည်းပဲဘာဖြစ်လို့မတုံမလို့သက်ဝင်ရင်ကြည့်ပါလားဒီသိက္ခာဒီသီလသမာဓိသိက္ခာအဲပညာသိက္ခာ၃ပါးမှာရောမတုံမလို့သက်ဝင်ရင်ကြည့်တဲ့တရားတရားတွေခိုင်သွားတာမြဲသွားတာဝိပဿနာရှိသူမှာတတ္တာဖြစ်ပေါ်ပြီဆိုတာပါလေဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာတတ္တာတရားတွေမှာအစစ်အစစ်အစစ်အစစ်ဖြစ်သွားတာသိထူးကြတာသိထူးကြတာအမှန်ကောင်းတာကျဲတာလေးဆိုရမယ် စေတနာ၃ပါးသိက္ခာအားတဲ့ယုံမှမရှိပါတဲ့ယုံမှမှုတွေတခါလေးကျင့်သွားတာနကောင်းဒီကိစ္စတွေကျင့်သွားတာဆိုရမယ်ယတနာ၃ပါးသိက္ခာအားယုံမှမရှိပါယတနာ၃ပါးသိက္ခာအားယုံမှမရှိပါယတနာ၃ပါးသိက္ခာအားယုံမှမရှိပါ ဆိုပြီးတော့အကျင့်မှန်ကိုလည်းပဲတစ်ခုတစ်ခုကျင့်လာတော့ကျင့်တဲ့လောက်အကျင့်လမ်းစဉ်တစ်လျှောက်ပါပေါ့လေကိလေသာလေးတွေတပွဲတို့တပွဲတို့အချိန်ပိုင်းအချိန်ပိုင်းငြိမ့်လာတာ ကိလေသာငြိမ်းမှုထားလို့ရှိရင်ဒီကျင့်မှန်တယ်ဆိုတာလည်းပဲတစတစပေါ့လေတဲ့ဝင်လာတာဒီအကျင့်မှန်နဲ့ဒီအငြိမ်းမှန်ကိုဧကံရတယ်ဆိုတာလည်းပဲဒါကြတဲ့ဓမ္မတဲ့ဝင်သွားတာတဲ့ဝင်သွားတယ်ဆိုတော့ဒီအကျင့်လမ်းမှန်ကလွဲရင်အငြိမ့်တတ်ကိုမရနိုင်ဘူးဒီအငြိမ့်တတ်ကမှတကယ်အငြိမ့်တတ် ဒီငိမ့်တက်ကမှတကယ်အငိမ့်တာအဲ့ဒီတကယ်အငိမ့်တာကိုဟောဒီအကျင့်မှန်နဲ့သွားရတယ်ဆိုတာအကျင့်မှန်ပြီးတော့ဒီအကျင့်ကလွဲရင်ပေါ့လေအခြားကျင့်နေတယ်လက်မခံတော့ဘူးဒါလက်မခံတော့ဘူးဘာဖြစ်လို့လဲဆိုတော့ဓမ္မကိုယ်တိုင်ဖြစ်နေပြီကိုယ်တိုင်ဖြစ်နေပြီဓမ္မအဲ့တော့အကျင့်မှမဟုတ်တဲ့ဟာကိုအကျင့်မှလုပ်ပြီးတော့အယူလွဲတဲ့ဟာကိုပါဠိလိုသီလပရပရာမာသခေါ်တယ်သီလပရပရာမာသ အခုခေတ်ဆိုလို့ရှိရင်အများကြီးဘောမှာပြောကြတာအများကြီးအများကြီးပြောကြတာရှင်းအများကြီးပဲဘုရားဟောကြံကံနဲ့ညီညီနဲ့ပြနေရလဲရှိပါတယ်ဘုရားဟောကြံကမဟုတ်ဘဲနဲ့ကိုထင်ရပြောနေရလဲရှိတယ်ဒီမှာဟုတ်လားကျုပ်နိဗ္ဗာန်ဆိုတာဝင်ဝင်ကြီးလေးလေးကြီးတို့ဘာလို့ဒီလိုပြောနေတာလဲရှိတယ်ဟုတ်တယ်မလားအဲဒါတွေပေါ့ဒီမှာအများကြီးပါပဲဒီမှာဘုရားဗလာနယ်ပယ်ထဲမှာတော့မှအဲကိုထင်ရပေါ့လေလမ်းစဉ်ကြီးထွင်းပြီးတော့အမျိုးမျိုးပြောနေကြတာရှိတယ် ကိုထင်ရာကိုနိဗ္ဗာန်ကိုဝဝကြီးလင်းလင်းကြီးလုံးလုံးကြီးစသည်ပါဒီလိုပြောနေကြတာလည်းရှိတယ်အဲ့တော့အခုသတိပဋ္ဌာန်ဒေသနာနည်းအတိုင်းအထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့ဝိပဿနာခီးတစ်လျှောက်မှာဒါမှအချိန်ပိုင်းအချိန်ပိုင်းလေးတွေတပွဲတို့တပွဲတို့ဒီကိလေသာတွေငြိမ့်လာတာထူးကြနေတာပဲယုံနာသင်္ကာရငြိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုသွားတယ်ဆိုတော့ဒီအငြိမ့်စစ်ကို ဟောဒီအကျင့်စင်းနဲ့သွားရတယ်အကျင့်စင်းနဲ့ရောက်သွားတယ်ဆိုတော့အကျင့်မှန်လည်းပဲသိသွားပြီပြီးတော့အငိမ့်မှန်လည်းပဲသိသွားပြီအကျင့်မှန်နဲ့အငိမ့်မှန်သိသွားတော့ဒီကလွဲဒီပြင်ဘာမှမရှိဆိုတာဒါယုံကြည်သွားပြီယုံကြည်သွားပြီလက်မခံတော့လက်မခံတော့ဘူးအဲ့ဒါသီလပရပရမတ္တဒိဋ္ဌိချုပ်သွားတယ်ဒါပြောတာလက်ပရပရမတ္တဒိဋ္ဌိမရှိဘူးတဲ့ဒါပဲအကျင့်မဟုတ်တဲ့ဟာအကျင့်မှမဟုတ်တဲ့အကျင့်မှလုပ်ပြီးတော့ဘုလို့ ကျင့်သုံးလို့ရှိနိဗ္ဗာန်ရောက်နိုင်တယ်ဆိုတာဒီဆွဲရည်ရှိတော့ဒါလည်းကုန်သွားပြီ။ဒါဒီကျင့်သွားတာ။ပြီးတော့ဟိုအိန္ဒိယမှာအခုဒီရှိပါတယ်။နွားလိုတွားစားတောက်နေကြတာလေ။ခွေးလိုတွားပြီးတော့စားတောက်နေကြတဲ့အကျင့်တွေရှိတယ်။အဲဒါလည်းတိကပ္ပရပရမတ္တဒိဋ္ဌိခေါ်တယ်။ဝိဓမဘာသာကြားတွေလည်းရှိပါတယ်ကမ။ကောင်းကင်ကအဲဖရာကိုကြည်ညိုယုံညနဲ့ပေါ့လေ။အနန္တဒုက္ခဘုံမှာ ဒါကြတဲ့ဓမ္မအဆုံးမရှိတဲ့ချမ်းသာကြီးခံစားနေရတယ်ဆိုတာကိုအဲ့ဒါဟုတ်လားဘာမှကြည့်ရတာမဟုတ်သူတို့ဟာကဘာမှမကြည့်ရဘူးဒီဖျားရှိကိုယ်တဲ့နေဖျားရှိကိုယ်ကြောင့်သွားပြီးတော့ဒူးထောက်ပြီးတော့သချင်းလေးပါလေးဆိုလိုက်ရင်ဒါအဘဖြေလိုက်လို့ရှိရင်ကိုလုံးပြီးဖတ်ရတယ်သူကဟာလားဟာဒီပေါ့ရစ်ကောင်လေးတတ်ပြီးတော့ပူဇော်လို့ရှိရင်ချမ်းသာတယ်ဆိုတာပေါ့ဒီကလေးအလွဲတွေလေအလွဲတွေပေါ့ပြီးတော့ဟိန္ဒူတွေရှိသေးတယ်ရုပ်ရုပ်မာမာအာဟုတုတွေပြုထားပေါ့ပါပါတွေပြုထား သရတိဟိုလိဂင်္ဂါခေါ်တဲ့ဂင်္ဂါမြစ်ပေါ့ဂင်္ဂါမြစ်တဲ့ရေဆင်းထိုးလိုက်လို့ရှိရင်တခါတည်းလှုပ်ထားတဲ့ပါပအဲမကောင်းမှုအကုသိုလ်တွေတဲ့မကောင်းမှုတွေခါတည်းရေစီးကြောင်းနဲ့ပါသွားပြီးတော့သူကတန့်ရှင်းချင်နေတယ်အဲ့ဒါကြီးလည်းပဲသီလပဒပရမတ္တခေါ်တယ်ဟုတ်လားပရမတ္တခေါ်တယ်အများကြီးအများကြီးပဲခုနသောသောပိုင်းကပြောတယ်ဘောတိခွေးလူသွားခွေးလူစားနွားလူသွားနွားလူစားဆိုတာသူကျင့်နေအများကြီးရှိတယ် ပြီးတော့ဘုန်းကြီးတို့ဗမာပြည်မှာလည်းပဲနတ်ကိုယ်ွယ်ယုံများနဲ့တရားဇမာကိုယ်ွယ်ယုံများနဲ့ပေါ့လေချမ်းသာဒုက္ခတွေရနိုင်တယ်ကိလေသာတွေကစင်ကြယ်ပြီးတော့တခါတည်းတမှာလုံးဝချမ်းသာသွားနိုင်တယ်ဆိုတာပေါ့ဒီတော့အဲ့ဒါတွေယူတာတွေတက်ရှိတယ်ပြီးတော့ဗဒါလန်တို့တန်လန်တို့ဘာလို့ဆိုတာဗဒါဖြစ်စုတန်တီးလို့ဆိုတာရှိသေးတယ်ဟုတ်တယ်မလားအဲဒါတွေလိုက်စားလို့ရှိရင်လည်းအောင်မှာအသရှင်းသွားတယ်လို့ဘာလို့လို့ပေါ့လေဟုတ်တယ်မလားဘူဘူအောင်တို့ဘာတို့ညာတို့ဆိုတာဒါတွေရှိပါတယ်အများကြီးပါစုံလို့ပါပဲ စုံလို့စုံလို့အဲ့ဒါလေးအဲ့ဒါလေးလည်းပဲတိလပရပရမှာသာတဲ့ထည့်ရမှာပဲလာတာပြီးတော့တချို့ပြောကြသေးတယ်ခေပညာတာဘိုင်းကပေါ့လေစိတ်ကလေးကိုအငြိမ်းစားပေးထားစိတ်ကလေးဟွန်းဒီလွတ်လပ်တဲ့နေရာမှာထားထားလို့ရှိရင်ဒါနိဗ္ဗာန်ပဲပေါ့စိတ်ကလေးဘယ်လိုငြိမ်းစားပေးလို့ရပါ့မလဲစိတ်ကလေးငြိမ်းစားပေးရလို့ရှိတာပြီးနေတာပဲတဲ့ဘာမှတည်းလုပ်ဖို့မလိုဘူးတဲ့ဟုတ်လားအဲ စိတ်ကလေးအေးတဲ့နေရာထားလိုက်တဲ့ထားလိုက်လို့ကြည်ဓမ္မစိတ်ကလေးကိုအေးလို့လေသူကဒီလိုကိုဒီလိုလောက်တာလို့သူကဘယ်နဲ့လို့စိတ်ကလေးအေးအောင်လုပ်လို့ရပါမလဲအကျင့်မအကျင့်မှမရှိပဲနဲ့ရပါမလားသူတင်ဝင်ကြီးရပါမလားဟမ်အဲ့ဒါသူတို့ပြောကြတယ်စိတ်ကလေးအငြိမ်းစားပေးလိုက်ပါတဲ့ဘယ်လိုများဟမ်ဘယ်လိုများအငြိမ်းစားပေးတယ်လဲတော့မသိပါဘူးဟုတ်လားစိတ်ကလေးအေးတဲ့နေရာလေးသူကပို့ထားလိုက်ပါတဲ့သူကဒီလိုကိုဟုတ်လား အဲလေးစားပေးလိုက်လို့ရှိရင်အေးတဲ့နေရာလေးပို့ထားလိုက်စိတ်ကလေးကအေးရောတဲ့လောဘဒေါသမောဟမရှိတဲ့ခါနဲ့ချမ်းသာလို့လေဒီကလေးလို့ဆိုတာကိုအဲဒါလည်းပဲသီလပရပရမာသဟုတ်တယ်မလားပရမာသတိရှိပဲအများကြီးပဲအများကြီးပဲဟောဒီအကျင့်ကသစ္စာ၄ပါးကိုလည်းပဲသိမြင်ရအောင်လို့တကယ်စစ်မှန်တဲ့ဥပဒနာအကျင့်မှအကျင့်မှဟုတ်လားဥပဒနာကျင့်တော်ဖြစ်တော့ဥပဒနာကျင့်နေဖြစ်နေတော့သစ္စာ၄ပါးမသိဘူးလားဟမ် အခုကိုယ်တွေကဖြစ်ဖြစ်တဲ့ယုံနာသင်္ခါရတရားကြီးဒုက္ခသစ္စာမို့လားသူတို့ဖြစ်ကြလိုက်ပြီးတော့ရှုနေတဲ့ခါကျတော့ဒါသစ္စာဒုက္ခသစ္စာပိုင်းခြားပြီးမနေဘူးလားရှိတယ်ဟာလားဖောင်းတာနေတဲ့ဒုက္ခသစ္စာပိန်တာတဲ့ဒုက္ခသစ္စာပူတာအေးတာတောင်းတာတင်းတာလှုပ်တာညောင်းတာညတာကြိုက်တာခဲတာမြင်တာကြားတာနာနာစားတာဖြစ်ဖြစ်တဲ့ယုံနာသင်္ခါရတရားတွေပေါ့သူတို့ဖြစ်ကြလိုက်ပြီးတော့ရှုနေတော့ဖြစ်အမှန်ဖြစ်တဲ့ယုံနာတရားတွေပိုင်းပိုင်းခြားခြားသိနေတော့တို့ကဒုက္ခပိုင်းခြားသိနေတယ်မဟုတ်လားဟုတ်လားသူတို့ဟာကဘယ်မလဲဒုက္ခပိုင်းခြားသိတာ ဘာပြောရမလားစိတ်ကလေးငြိမ်းစားပေးလိုက်ပါတယ်နော်အဲငြိမ်းတဲ့နေရာလေးစိတ်ကလေးထားလိုက်ပါပို့ထားလိုက်ပါတဲ့သူကဒီလိုဟုတ်တယ်မလားဘာမှသူကသစ္စာလေးပါးကိုဟိုသိရအောင်ကျင့်နေတာလည်းမဟုတ်ဘူးနော်အဲအဲ့ဒီလိုသစ္စာလေးပါးမြင်တာလည်းမဟုတ်ဘူးဝိပဿနာကျင့်လည်းမပါပဲနဲ့သုံးတရားအလေးကျင့်လောက်ယုံညာနဲ့ကိလေသာကစင်ကြယ်ပြီးတော့တန်တရားကလွတ်မြောက်တယ်လို့တွဲမှားတဲ့အကျင့်နေအဲ့ဒါသီလပရပရမတ္တဒိဋ္ဌိဆိုတဲ့နော်လားအဲ့ဒီဒိဋ္ဌိအဲ့ဒီဒိဋ္ဌိ သောတာပန်ဖြစ်သွားလို့ရှိရင်အဲ့ဒါပြင့်သွားတယ်အဲ့ဒါမရှိတော့ဘူးဟုတ်လားအဲ့ဒါမရှိတော့ဘူးရှိလေအခုအဲ့ဒီအခြေအနေမရောက်ခင်ကိုပဲကိုယ်တည်းဆက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတော့ဒုက္ခသစ္စာပိုင်းခြားမသိဘူးလားပိုင်းခြားသိခြင်းဖြင့်ဒီလိုပိုင်းခြားမသိတဲ့အတွက်ဖြစ်ခွင့်ရှိတဲ့တာယာမှုသမုဒိယသစ္စာပေါ်သေးလားဟောသမုဒိယသစ္စာလည်းပယ်တဲ့အနေမပြီးဘူးလားပြီးသွားတယ်ဟုတ်လားမလား ပြီးတော့ဒီခိုက်တာမှာအမှန်တိုင်းမသိဘူးကစားကိလေသာတွေတပွဲတို့တပွဲတို့ငြိမ့်မနေဘူးလားဟောနိရောဓဆိုတာဟုတ်တယ်မလားသိတယ်စိုက်ပွားဆိုတာပေါ့ပြီးတော့ရှိမှတ်တဲ့စိတ်ထဲမှာဓာတ်ခွဲကြည့်တဲ့အခါကျတော့ခွဲတန်းချကြည့်တဲ့အခါကျတော့ဒီမှာမေဃသစ္စာထိုက်တဲ့တရားတွေအပြည့်ဝပါမနေဘူးလားဒါတွေပါတော့ဒါတွေပါတော့ဒုက္ခသစ္စာထိုက်တဲ့ကိုယ်တည်းကယုံနာတရားတွေသူတို့ဖြစ်ခိုက်လိုက်ပြီးတော့သွေးမြဲစွာ ရှုနိုင်ရေးအတွက်ပိုင်းခြားသိနိုင်ရေးအတွက်အစဉ်ကြောင်းရဆိုင်ပြီးတဲ့သဘောလေးမပါဘူးလားစိတ်တွန်းအားလေးလေဟုတ်တယ်မလားအဲ့ဒါတာမန်ယုံမဲ့ခင်ခေါ်တယ်ဝိကြည်ဘလာဝမ်းပိုက်ဆိုင်ထားတယ်စိတ်ရှုသွင်းလိုက်တော့ဖောင်းတက်လာတယ်ဆိုင်လိုက်တော့ပိန်ကျသွားတယ်ဟုတ်တယ်မလားဖောင်းမှုခေါ်တဲ့တောင်းရင်းလုံကြတဲ့သဘောလေးကဒုက္ခသစ္စာလေဟုတ်လားပိန်မှုခေါ်တဲ့ရော့ပြီးတော့ငြိမ်ကျသွားတဲ့သဘောလေးကဒါယုတ်ဒုက္ခသစ္စာလေးတဲ့တရားလေးအဲ့ဒါလေးရှစ်ခိုက်လိုက်ပြီးတော့ဒီမှာရှုနေအောင်လို့ကြောင်းရဆိုင်တဲ့သဘောလေးမပါဘူးလားစိတ်တွန်းအားလေးအဲ့ဒါတာမန်ယုံမဲ့ခင်ခေါ်တယ် ဟုတ်လားကြောင်းရဆိုင်ပြီးတော့အဲ့ဒီဖောင်းတာလေးပိန်တာလေးကအစပေါ့လေအဲအမှတ်ရမလားဘူးလားမလွတ်တမ်းမှတ်နိုင်တဲ့သဘောကြီးပေါ်မလာဘူးလားဟောတတိကလေးတွေမှာပေါ်လာတယ်အဲ့ဒါတမာတတိမဲ့ကိုခေါ်တယ်ဟုတ်တယ်မလားကျွဲမြဲစွာရှုတော့ရှုရအောင်လေးမှာစိတ်ကလေးကတစ်ချိန်ကြတစ်ချိန်ကြတမစိုက်ကြမနေဘူးလားအဲ့ဒါတမာတမာတိမဲ့ကိုခေါ်တယ်တမာဝယမတမာတတိတမာတမာတိမဲ့ကိုသုံးပါပါမတော်ဘူးလား ဖောင်းတာလေးပေါ်စိုက်ကြတာများလို့အချိန်ရလာလို့ရှိရင်အားဖြစ်လာတဲ့အခါဖောင်းတာလေးကတောင်းသဘောတင်းသဘောလှုပ်သဘောဒါလေးတွေတွေ့မသွားဘူးလားဒါလေးတွေအစစ်အစစ်ပေါ်လေးရေတိုင်းကြီးများလို့ဒါလေးတွေတွေ့တွေ့မသွားဘူးလားဖောင်းတာလေးစပြီးတော့သုံးသပ်သွားတာလေးမတွေ့ဘူးလားအဲ့ဒါသမာဓိကြီးမဲ့ခင်နော်အခြားခြားပေါ်ရလေးတွေပေါ်တိုင်းလိုက်ပြီးတော့ရှုတဲ့အခါမှာလည်းပဲသဘောလေးတွေကအစသိတယ်ဟုတ်တယ်မလားပြီးတော့ဒါကြောက်ွယ်သွားတာလေးသိတာမလားအဲ့ဒါသမာဓိကြီးမဲ့ခင်ခေါ်တယ်ဟုတ်လား ပြီးတော့အာယုံနဲ့မသိတဲ့အောင်လို့ချိန်မှပေးတဲ့တမတိကပမဲ့ခင်လည်းမပါဘူးလားပေါင်းတာလေးနဲ့ဒီမှတ်တာလေးနဲ့တဲအောင်ပိန်တာလေးနဲ့မှတ်တာလေးနဲ့တဲအောင်ချိန်မှပေးတဲ့တော့မပါဘူးလားအသိညာလျှောက်ပြီးဆိုလို့ရှိရင်ကြွားတာနဲ့ဒီမှတ်တာနဲ့တဲအောင်လှမ်းတာနဲ့မှတ်တာနဲ့တဲအောင်နေချတာနဲ့မှတ်တာနဲ့တဲအောင်ဆိုပြီးချိန်မှပေးတဲ့တမတိကပမဲ့ခင်မပါဘူးလားဟောတမတိတိမဲ့ခင်တမတိကပမဲ့ခင်သတိညာဆိုင်ရမဲ့ခင်ဒီခန္ဓာနှစ်ပါးပါနေတယ်မလားဟုတ်လားရှုတိုင်းမှာထိုက်တဲ့လိုဓမ္မသမာဓိမဲ့ခင်၃ပါးနဲ့ပညာမဲ့ခင်၂ပါးဘယ်နှပါးတော့ ၅ပါးပါနေတယ်ဟုတ်လား၅ပါးပါနေတယ်ဒါတိပွားပြီးသားဖြစ်နေတာပြီးတော့လူတွေမှာသတိရှိစောက်တည်ဆောင်နေတတ်တဲ့သီလတရားပြည့်ပြည့်စင်ကြဲနေလို့ရှိရင်အမှန်ပြောတာအမှန်လုပ်တာအတိုင်းဝါရောက်မှန်နေတာသီလမဲ့กินနေလည်းပဲပြီးပြီးနှစ်မနေဘူးလားယဟန်များမဆိုလို့ရှိရင်ရှင်ရများမှာဆိုလို့ရှိရင်မလုကောင်းပြောကောနဲ့ပြင်းပြချက်တွေရှောင်ကျင်းနေလို့ရှိရင်ဘာဖြစ်တော့သီလမဲ့กินနေပြည့်စုံနေဘူးလားသတိလနဲ့อืมမလုကောင်းပြောကောနဲ့ဟာဒီရှောင်ကျင်တဲ့ သီလမဲ့กินတယ်ရှုတိုင်းမှာထိုက်တဲ့သူပါနေတဲ့မဲ့กิน900နဲ့ပေါင်းတတ်တဲ့ခါကျတော့ဘယ်လောက်တော့မဲ့กิน10ပါဟုတ်တယ်မလားမဲ့กิน10ပါလဲဒီမှာပွားနေတာတိပဲစိုက်ပွား၄ပါးကိစ္စအပိုင်ရတဲ့ဟုတ်တယ်မလား၄ပါးကိစ္စအပိုင်ရမုချပရမတ်ဆိုတာဒါပဲတိစရာတိတယ်ပယ်စရာပယ်တယ်ဘာဖြစ်တော့စိုက်စရာစိုက်တယ်စိုက်တယ်ဆိုတာရောက်တာပဲဘာဖြစ်တော့ပွားစရာတွေပွားနေတာဟုတ်လားအသစ္စာ၄ပါးဒီမှာပါနေတာ ဝိပဿနာခိုက်မှာတဲ့ကိုကသစ္စာလေးပါးပါနေတာဟုတ်လားဒီမှာပါနေတာအကျင့်မှဆိုတာသိနေပြီသစ္စာလေးပါးသိရအောင်လို့ဒီမှာဥပဒနာအကျင့်မှဆိုတာသိနေပြီသိနေပြီရှင်းနေပြီဒီခိုက်တာမှလည်းပဲတိလမဲ့ခင်နဲ့လုံလုံကြီးကိလေသာတွေငြိမ့်နေဆိုတာရှင်းနေပြီသမာဓိမဲ့ခင်နဲ့စိတ်ထဲဖြစ်နေတဲ့ကိလေသာတွေငြိမ့်နေဆိုတာရှင်းနေပြီရှင်းမနေဘူးလားပညာမဲ့ခင်နဲ့မြို့အနေနဲ့ကိလေသာကိလေသာတွေဒီမှာတပွဲတူတပွဲတူပေါ့ဗျာအပြည့်ရှင်းနေတယ်ဆိုတာသိနေပြီ ပယ်ရမယ်ကိလေသာ၃ချက်ကိုပယ်တတ်ကြောင်းဖြစ်တဲ့သီလသမာဓိပညာရှင်တရားနဲ့ကိလေသာတွေအစဉ်စဉ်ငြိမ့်နေတယ်ဆိုတာအမှန်ရှင်းနေတာပဲရှင်းနေတာဟုတ်တယ်မလားอืมရှင်းနေတာပဲဟောဓမ္မကိုယ်တိုင်ဝိပဿနာရှိတဲ့အခိုက်အတန့်မှာဓမ္မကိုယ်တွေ့ဖြစ်နေတော့ငြင်းလို့ရသေးရဲ့လားငြင်းလို့မရဘူးဟုတ်တယ်မလားအဲနောက်ဆုံးအငိမ့်တနိဗ္ဗာန်ကိုအဲယုံနာသင်္ကာရငြင်းတဲ့နိဗ္ဗာန်ဖြတ်ကလေးသတ္တပတိမနဲ့တွေ့သွားပြီဆိုလို့ရှိရင် နောက်ပြတော့အဲ့ဒီခါကျတော့ငိမ့်တဲ့နိဗ္ဗာန်တွေးလိုက်တာနဲ့ဒုက္ခသစ္စာပိုင်ခြားသိမှုသမုဒိယသစ္စာပယ်မှုနဲ့မေဃသစ္စာပွားမှုတဲ့တရားဝင်တစ်ခါတည်းပြီးပြီးသွားတာဟုတ်လားအခုရှုတဲ့အခိုက်အတန့်မှာတော့ဒုက္ခသစ္စာပိုင်ခြားသိခြင်းဖြင့်ဉာဏ်သစ္စာ၃ပါးကိုဘာဖြစ်တော့ပေတာပေတင်တာပေတယ်ဘာဖြစ်တော့စိုက်တင်တာစိုက်တယ်ပွားတင်တာပွားတယ်သောတပတ္တိပဲနဲ့ငိမ့်တာတွေးလိုက်တဲ့အခါကျတော့ခုန ဘာဖြစ်ပိုက်စားသိတဲ့ဟာကိုတရားဝင်နေနဲ့ပြီးကြီးသွားတယ်ပယ်တဲ့ဟာလည်းပဲတခါတည်းဓမ္မတရားဝင်နေနဲ့ပယ်ပယ်လိုက်တယ်ပွားတဲ့ဟာလည်းပဲတရားဝင်နေနဲ့ပွားလိုက်တယ်ပြီးတော့လောကီထိုက်တန်နဲ့လောကုတ္တရာထိုက်တန်ဓမ္မနှစ်ပိုင်းခွဲရပါဘူးဟုတ်တယ်မလားဒုက္ခမြင်တာကျွတ်တစ္ဆာမှန်စွာသိမှုပြီးတဲ့ဒါဥပဒနာထိုက်တာမှာဒုက္ခတစ္ဆာမြင်တာနဲ့ကြံတဲ့တစ္ဆာ၃ပါးတခါတည်းအလိုလိုကိစ္စပြီးပြီပါလားသတ္တပတိမေအခိုက်တာမှာတော့နိဗ္ဗာန်မြင်တာကျွတ်တစ္ဆာမှန်စွာသိမှုပြီးတယ် သစ္စာ၄ပါးကလားဝိပဿနာအခိုက်နဲ့မဲအခိုက်မှာရှင်းနေပြီဟုတ်လားအဲဒါလေးဆိုရမယ်ဒုက္ခမြင်ကကျင့်တစ္စာမှန်စွာသိမှုကြည်ဒုက္ခမြင်ကကျင့်တစ္စာမှန်စွာသိမှုကြည်ဒုက္ခမြင်ကကျင့်တစ္စာမှန်စွာသိမှုကြည်သို့ ဒါဥပဒနာခိုက်တာမှာလောကီခိုက်တာမှာနော်ကိုယ်တည်းကပေါ်သမျှဒုက္ခသစ္စာထဲတဲ့တရားတွေသူတို့ဖြစ်ခဲ့လိုက်ပြီးတော့ရှုလို့ပိုင်းပိုင်းခြားခြားသိလိုက်တာနဲ့ဒီလိုမသိရင်မသိရတဲ့အာယုန်နဲ့စပြီးတော့တာယာမှုဒုက္ခရိယသစ္စာဖြစ်ခွင့်ရှိတယ်အခုမဖြစ်တော့ဘူးဒုက္ခရိယသစ္စာခေါ်တဲ့တာယာမှုလည်းပယ်ပြီးဖြစ်သွားပြီဟောဒီခိုက်တာမှာဝိတိကမကိလေသာပရိယုဌာဏကိလေသာအနုပြကိလေသာဒီကမှာငြိမ့်နေတယ်ဟုတ်လား အငိမ့်တကိုလည်းပဲတဝဲတို့တဝဲတို့တမှာဆက်ရောက်ပြီးသားမျက်မှောက်ပြီးပြီးသားဖြစ်သွားပြီခုနဖွဲ့တန်းချတဲ့အတိုင်းလောကီမက်တွေလောကီမက်၈ပါးလဲဟုတ်မလားဥပဒနာမက်၈ပါးလဲပဲပွားပြီးသားဖြစ်သွားပြီဘယ်တော့ကောင်းတယ်လဲတိပယ်ဆိုင်ပွား၄ပါးကိစ္စအပိုင်းရမုစ္စပရမဆိုတာဒါဘောတမှာတစ်ချက်ခုတ်၄ချက်တခါတည်းဆက်ပြသွားတယ်နော်အဲဥပဒနာဉာဏ်ကြီးစင်တိုက်တိုက်ပြီးတော့နောက်ဆုံးဆက်ကလေးဆိုယုံနာတင်္ကာရငြိမ်းတဲ့နိဗ္ဗာန်ကိုသောတပတ္တိမဲ့နဲ့မဲ့ဖို့ညမပြုလိုက်တဲ့အခါကျတော့ခရတ္တမ နိရောဓသစ္စာကိုမျက်မှောက်ပြုပြီတဲ့ငြိမ့်တာတွေ့သွားပြီတွေ့လိုက်တာနဲ့ပဲမက်ကမနာဟိုကဒုက္ခသစ္စာပိဋကတိကိုတရားဝင်သွားတယ်သမုဒိယသစ္စာအပယ်နဲ့တတ်တဲ့ပယ်ချတဲ့သမုဒိယသစ္စာတဏှာကိုပယ်လိုက်တယ်ပြီးတော့မကသစ္စာပွားမှုလည်းတရားဝင်ဖြစ်သွားတယ်ဟုတ်တယ်မလားအဲ့ဒါနိဗ္ဗာန်မြင်ကကျင့်သစ္စာမှန်စွာသိမှုကြည်တဲ့ကဲဆိုရမယ်နိဗ္ဗာန်မြင်က ကျွတ်သစ္စာမသွာတိမှုကြီးနိဗ္ဗာန်မြင်ကကျွတ်သစ္စာမသွာတိမှုကြီးနိဗ္ဗာန်မြင်ကကျွတ်သစ္စာမသွာတိမှုကြီးသို့ ဒါဥပဒနာခိုက်တတ်မှာရောအငိမ့်တဲ့နေပါမျက်မှောက်ပြီးတဲ့ခိုက်တတ်မှာရောပေါ့အဲ့ဒါမလားအဲတစ္ဆာကြီးမြင်ပြီးတော့ဒီမှာအကျင့်လမ်းမှန်နေပေါ့တစ္ဆာကြီးမြင်တဲ့အကျင့်လမ်းမှန်နေရှင်းလားတကယ်အငိမ့်တဲ့အမှန်ကိုလည်းပဲတွေ့သွားပြီဆိုတော့ဒီအကျင့်လမ်းမှန်တဲ့ဒီအငိမ့်တဲ့ကလွဲလို့ရှိရင်ဒီဘာတွေရှိမလဲဆိုတာယုံကြည်နိုင်ပါယုံကြည်ပါတော့မလားသေဆုံးတရားလေးကျင့်လို့ုံများနဲ့ အဲကိလေသာတွေကစင်ကြယ်ပြီးတော့တန်တရားလွတ်မြောက်တယ်ဆိုတာနဲ့ယုံကြည်ပါတော့မလားဥဒုစင်ဆိုတာမျိုးပါလေကိုကမရင့်ကျက်သေးတော့ရင့်ကျက်အောင်လည်းပဲကိုကညာနေပိုင်အောင်မလုပ်ထားတော့ကိုကပြောယုံလိုက်ဒီဟာပြောယုံလိုက်လုတ်တတ်တယ်ဟုတ်လားဆရာကြီးလည်းသိညာတာတော့ကြဟိုဆရာတယောက်လာကြပြီဟုတ်လားပြောသွားကြပြီဦးဖုန်းလုံးဖုန်းလုံးနဲ့တမဟုတ်လားဟိုဆရာတယောက်လာကြပြီတော့ကြအဲသူပြောတယ်လေဟုတ်ဟုတ်လို့ပေါ့လေသူဖြစ်နေတာဟုတ်လား ဟောတာကိုဆရာပြောတာဟုတ်လို့လို့ဒီဆရာပြောတာဟုတ်လို့လို့နဲ့ဘယ်ဟာမှသူဟာအတိမကြဘူးလာသရတွေကိုလို့လက်ခံတာပဲဟုတ်လားလက်ခံတယ်အမှန်နေလက်ခံတာရင်တော့တော်ရဲ့ပေါ့အမှားတွေများလက်ခံပြီးလို့ရှိရင်တကယ်ငါးပါးမောက်ပေါ့ဟုတ်လားဒါကြောင့်မလို့ဒီအရေးမှအဲယထာဘုဒ္ဓညာနာယတထပရိယတိတာဘောလို့ဆိုထားတယ်ဟုတ်တိတ်မှန်စွာဉာဏ်ပိုင်ရဖို့ရာတွေ့တဲ့ လမ်းမှညွှန်ပြတဲ့ဆရာကောင်းဆရာမရမနေဆရာမဟုတ်လားအဲညွှန်ကြားတဲ့အတိုင်းဘုရားဝတ္တနာနဲ့ကိုက်ညီပြီလို့သိချရတဲ့ပုဂ္ဂိုလ်ထံကဘလို့ကြားလို့ကိုယ်ကလှုပ်ကြည့်လို့မှန်တာတွေ့ပြီဆိုလို့ရှိရင်တော့ဒါဘာဖြစ်တော့သိပြီဟာအလွယ်ကြီးဆိုတာဖြစ်သွားပြီဟုတ်တယ်မလားဒီလိုမှမဟုတ်ဘဲနဲ့ကိုယ်ကလည်းပဲအဲဟိုဟာပြောဟိုဆရာပြောတာဟုံလုံးလို့ဒီဆရာပြောတာဟုံလုံးနဲ့ဟုံလုံးဟုံလုံးနဲ့တိုက်နေလို့ရှိရင်တော့အဲ့ဒါဆရာကြီးမဆုံးတော့ဘူး ဟုတ်လားအဲ့ဒါပုထုဇဉ်ခေါ်တဲ့ပုထုအဲနာနာတ္ထာရဏဥခုံလောကိကာတိပုထုဇနာလို့ခေါ်ထားတယ်ပုထုနာနာတ္ထာရဏဆရာအမျိုးမျိုးတို့ဤဥခုံလောကိကာတဲ့သူတို့ပြောတဲ့ဟာတွေကိုဟုံတို့ဟုံတို့ဆိုတဲ့အနေအားဖြင့်သူတို့ရဲ့မျက်နာကိုလိုက်ကြည့်နေရဤဣတိထုရပုထုဇနာပုထုဇဉ်လို့မြည်ဤတယ် ဆရာများတယ်ဆိုတော့ဆရာမျက်နှာလက်ရတာဟုတ်မှန်တယ်မလားကိုဆရာကိုဆရာပြောတယ်လေလက်ခံလိုက်ရတယ်ဆရာပြောတယ်လေလက်ခံလိုက်ရဆိုတော့ဆရာတွေများတယ်ဆိုတာအတိတ်ပဲပေါ့ဆရာများတော့ဘာဖြစ်တော့သားတည်တယ်ဆိုတာဒုက္ခပေါ့ဟုတ်တယ်မလားဒါကြောင့်မျိုးစုံဆရာရှိတတ်ရခေါ်ပါပုထုဇဉ်တဲ့ဆရာမျိုးမျိုးရဲ့မျက်နှာတွေကြည့်နေရတော့ကိုကမော်ကြည့်ရတယ်ဆိုတဲ့ကအောက်ကြနေပြီလုံးမလားအဲ့တော့ပုထုဇဉ်အနေကမတက်သေးပဲနဲ့ အဲအရိယာဖြစ်မရောက်သေးပဲနဲ့ပုရုဇဉ်အဆင့်ပဲရှိသေးတယ်ဆိုလို့ရှိရင်တော့ဒီလိုပဲမောကြည့်နေအောင်မှာပဲသိအောက်ကြတဲ့ဘဝသိအောက်ကြတဲ့ဘဝအဲ့ဒါမလားအဲ့ဒီအောက်တန်းနောက်ကျမ်းနောက်တန်းကြတဲ့ဘဝမျိုးကနေပြီးတော့ဒါဒါအဆင့်မြင့်ယူရမှာအဲ့ဒါမလားအဲသောတာပန်ဖြစ်မှာပဲအဆင့်မြင့်သွားမှာပုရုဇဉ်လည်းလွတ်သွားမှာပဲခုနဆရာမျိုးမျိုးတွေပြောတဲ့ဟာတွေလည်းပဲလက်မခံတော့ဘူးဟုတ်လားသူတို့ပြောတဲ့ဟာကိုကိုကလက်မခံတော့ဘာဖြစ်လဲကိုယ်ဖြစ်သွားပြီနော်ကဲဆိုကြသမှာလေပုရုဇဉ်အကြောင်းလေးမျိုးစုံဆရာ ဣဒယာခောပါပုထုဇဉ်မျိုးစုံဆရာဣဒယာခောပါပုထုဇဉ်မျိုးစုံဆရာဣဒယာခောပါပုထုဇဉ်သို့မျိုးစုံဆရာဣဒယာ ဒါတတ္တဝံဖြစ်သွားတယ်ဆိုလို့ရှိရင်ဓမ္မယုံနာကိုလည်းပဲယုံနာအနေနဲ့မြင်တော့တဲ့ပုဂ္ဂိုလ်တ attva ကသူယောက်ျားမိမအနေနဲ့မြင်တော့ဘုရားတရားတန်ခါရဏသုံးပါးလည်းပဲအဲယုံမှမရှိအဲ့ဒါမှလားတည်ဝင်သွားတယ်ပြီးတော့ဒီအကျင့်မှန်ကိုလည်းပဲကောင်းကောင်းသိပြီးတော့အငိမ့်မှန်လည်းရောက်သွားပြီဆိုလို့ရှိရင်ဒီအငိမ့်မှန်ရောက်ရဲ့အတွက်ဒီအကျင့်မှန်ကငါအတွက်သိကြပြီသူရင်ပုဂ္ဂိုလ်အဲဘုရုတိလာပြောပြောပေါ့ဟိုဆရာပြောပြောဒီဆရာပြောပြောအဲ့ဒီဆရာကြီးရဲ့မျက်နှာကိုကြည့်ပြီးတော့သူတို့အလိုလိုက်ပြီးတော့ဟုတ်မလား အဲကိုလန်းဒီလန်းပေါ့လေလွယ်မစွာလိုက်ရတဲ့အနေမျိုးမရောက်တော့ဘူးခါတည်းရှင်းသွားတာဟုတ်လားအဲဒီကုသဇင်စိတ်ကလွတ်ဖို့မနာရေးကြည့်တယ်အရေးကြည့်တယ်ဟုတ်လားဘုန်းကြီးတို့ဘုရားလက်ထက်ကလေอืมဝိတကတကမာကြီးဆိုတာကြားဘူးမှာပေါ့ဟမ်အဲသာသနာနယ်ပယ်ထဲမှာဆိုလို့ရှိရင်ဝိတကတကမာကြီးကသူကအဲစံပြပဲသာသနာပြုတဲ့နေရာမှာလည်းတကယ်စံပြပဲဟုတ်တယ်မလားဝိသကအမျိုးသမီးကြီးအိမ်အောင်ကြသွားတာအိမ်အောင်ကြသွားတာသူခင်မုန်းကဘုရားဘာသာမဟုတ်ဘူးဘုရားမကိုးွယ်ဘူး သူရဲ့ယောက်ခမကြီးကဘာတွေကိုဝယ်တယ်ဆိုတော့ဟိုအဝတ်မပါတဲ့တက်ကလုံးနေဟုတ်လားကိုတုံးလုံးကိုတော်ကြီးတွေကိုဝယ်တာတဝိတကသူခင်မွန်းတဲ့အိမ်ပေါ်ဒီဒီယောက်ယောက်ခမအိမ်ပါသွားတဲ့ခါကျတော့ဟိုရောက်တော့သူယောက်ခမမိကာရအသေးရခုနကိုတုံးလုံးတက်ကလုံးကြီးတွေပေါ့လေတက်ကလုံးကိုတော်ကြီးအိမ်ဆုံးပြင်ကျွေးတယ်သမင်းခေါ်ကျွေးတယ်ပေါ့အဲ့ဒါမလား အဲ့ဒါကျွေးမွေးနေတဲ့အခါကျတော့သူ့ချွေးမဝိသခာကိုသမီးငါတို့ဟာမယဟန္တာတွေอืมစတောက်နေကြတယ်လာပြီးတော့ကြည်ညိုပါပြီးတော့လူတယောက်လွတ်လိုက်တဲ့အခါကျတော့ဟိုကယဟန္တာဆိုတဲ့အတန်ကြတော့ဝိသကအမျိုးသမီးကခုနှစ်သမီးတွေကသူကသတ္တဝံဖြစ်လာတာကိုတရားတရားသံဃာယရဏသုံးပါးနဲ့သူကနေလာတာအရိယာဖြစ်နေပြီ ညာနာဆိုတဲ့တန်ကြတော့တရားတရားဆွေးပြီးတော့ခရက်ချက်ချင်းလိုက်လာဒီရောက်ကြည့်တဲ့ခါကျတော့မှကိုတုံးလို့ကိုတော့ဒီစားတောင်းနေကြတာညစ်ပြီးညစ်ပတ်တယ်ဟုတ်လားဟာဘယ်နဲ့ကိုတုံးလို့ကိုတော်တွေကဒါဒီညာနာတွေလားဆိုပြီးတော့ဖြီးဖြီးဆိုပြီးတော့ခရက်ချက်ချင်းသူ့နေရာသူပြန်သွားတာပဲဟုတ်လားသူရောက်ခမကယဟန္တာတွေလို့ပြောတာသူကဘာဖြစ်တော့သူကဓမ္မအဖန်တကယ်ကိုဘုရားစစ်ဘုရားရဲ့သားတော်အစ်စ်တွေ တွေ့ထားတဲ့အရိယာပုဂ္ဂိုလ်ကဒီဟာတွေကိုအမြတ်တနိုးနဲ့မော်ကြည့်ပါတော့မလားသူရောက်ခမကတော့ဓမ္မအမှန်တရားမတွေ့သေးတော့ဖြစ်တော့ဒီကိုတုံးလုံးကိုတော်တွေကိုယဟန္တာလို့သူကထင်နေတာအဲ့ဒါမလားယဟန္တာတွေယဟန္တာတွေလို့ပြောနေတာသူကတော့ဘာဖြစ်တော့ဇာတိတဲ့လိုက်ယဟန္တာကဆိုပြီးတော့ထွီးထွီးဆိုပြီးတော့ပြန်သွားတယ်ချက်ချင်းတတ္တိရှိတယ်တတ္တိရှိတယ်အရိယသောတာပန်အဲ့ဒါမလားတတ္တိရှိတယ်ဒါပါလေ ကိုကမော်ကြည့်ရတဲ့အပိုင်းမဟုတ်ဘူးငုတ်ကြည့်ရတဲ့အပိုင်းငုတ်ကြည့်ရတဲ့အပိုင်းဆိုတာမာနနဲ့မဟုတ်ဘူးအမှန်တွေ့လို့အမှန်တိုင်းရဲရဲတင်းတင်းကြည့်ရတဲ့ဘောဟုတ်တယ်မလားဟောကုဏသူရဲ့ယောက်ကမမိကာရတထေကတော့ဘာမှအကျင့်မရှိတဲ့ညီတိညပအရှက်မရှိတဲ့ဒီကိုတော်ကြီးတွေကိုယန္တာလို့ကိုယ်ွယ်ထားတာဟုတ်လားယန္တာလို့ကိုယ်ွယ်ထားတာအဲ့ဒါကြည့်ပေါ့ပြီးတော့ဘုန်းကြီးတို့တူတွေလည်းပဲဒီဘဝကမသေးကြရဲ့နောက်ဘဝဆက်ဆက်ပေါ့လေ အဲ့ဒီလိုတက်ကြုံကြီးတွေများသွားပြီးတော့ယဟန္တာရဲ့လို့ဆရာများလို့ရမယ်ဆိုတော့ဒုက္ခရောက်ဖို့ရှိတော့တာဟုတ်တယ်မလားဒုက္ခရောက်ဖို့ရှိတယ်ဒီတော့ဆရာတိကြအောင်လုပ်ပါဆရာများရဲ့အဆင့်ကနေပြီးတော့ကြောင်းလုပ်ပါဒါသိအရေးကြီးတယ်ဟုတ်လားဟောဒီတရားတွေအားထုတ်လို့ရှိရင်လေဒီမှာအကျင့်မှ တွေ့နေတော့မဖြစ်တော့ဒီအကျင့်မှပြတဲ့ဖရာမှန်တယ်လို့မလား အငိမ့်မှသွားပြီးတော့တွေ့လို့ရှိရင်ဒီကမြတ်စွာဘုရားပြတဲ့အငိမ့်မှမှန်တယ်ဒီအကျင့်မှန်ကလွဲလို့ရှိရင်ဒီဒီအငိမ့်မှရောက်ဖို့သေးကြတယ်ဒီအငိမ့်မှန်တယ်ဒီအကျင့်မှန်လွဲရင်ဒီပြင်ဘာမှမရှိအမှားတွေကြီးပဲဆိုတာပေါ့လေအမှားတွေကိုအမှန်လုတ်ပြတဲ့ပုံကိုယ်တွေကလည်းပဲခုနဟိုကိုတုံးလို့ကိုတော့တက်ကရုံးကြီးလို့ပြောရမလားကိုကအရှင်ကြီးပြီးတော့မော်ကြီးရတဲ့အပိုင်းမဟုတ်တော့ဘူးငုတ်ကြီးရတဲ့အပိုင်းကိုရောက်ပါအမှန်ကိုတွေ့လို့ရဲရဲတင်းတင်းပေါ့လေငုတ်ကြီးရတဲ့အပိုင်းတတိရှိတဲ့အပိုင်းရောက်မှန်ရေးကြည့်တယ် အဲ့လောက်ပိုင်းကြီးမရောက်သေးဘူးဆိုလို့ရှိရင်တော့ဒါစိတ်ချရတယ်ဟုတ်လားနောက်တော့သူရခမလည်းစိတ်ဆိုးလို့ခါတယ်စိတ်ဆိုးတဲ့မှာဖြည့်ရှင်းရတယ်ပြဿနာဖြည့်သေးတယ်ဟုတ်လားပြဿနာဖြည့်သေးတယ်နောက်တော့อืมမိကနာဣဒကအမျိုးသမီးကြီးကလိမ္မာပန်းတ်စွာနဲ့ပေါ့လေပြဿနာကြီးပြည်လဲလို့သူတောက်ဆိုကြရမြတ်စွာဘုရားပြင့်ပြပြီးတော့ဒီမှာဆုံးတိကတ်တဲ့အခါမှာခုနမိကတာတထေး ကလကအတွင်းကနေပြီးတော့တရားနိုင်ရသတ္တဝါဖြစ်သွားတယ်အဲ့ဒီတော့မှခုနကုတုံးကိုယ်တော်တွေကိုပြစ်ပယ်ပြီးတော့ဖရာမှုရှိတဲ့တန်ခါတော်တွေကိုယ်ွယ်တာဆရာစိတ်တွေ့သွားပြီဟုတ်တယ်မလားဘာဖြစ်လို့လဲတရားစိတ်တွေ့သွားတာကိုကုတုံးကိုယ်တော်တွေတားသေးတယ်ဟာခေါရမလာတယ်ခေါရမခေါရမကိုယ်ွယ်နဲ့လာပြီးတော့လူချူသေးတယ်မလွဲတာလို့တရားနာလို့ရှိရင်လည်းကလကတွင်းရနာပါတယ်ဟုတ်လားသူကတော့ကိုယ်ရောမပြနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဘောရမကသူအထက်ပါသိကောင်းတာလေသူလည်းတွေ့လိုက်လို့သူ့လူဖြစ်သွားတာကြည့်တယ်သူကဟုတ်တယ်မလား ဟိုမိကာရတတိနားထဲမှာ ရောက်ရောက်ပြီးတော့နှလုံးသားထဲဆွဲပြီးတော့ကလကအတွင်းကချိန်ပြီးတော့ဗလိခိုးပြီးတော့ဒီမှာဟုတ်လားတရားနာရင်တရားကျင့်ရင်ကတခါတည်းသောတာပန်ဖြစ်သွားတယ်အဲ့ဒီတော့မှတခါတည်းဓမ္မကလကအတွင်းကထွက်လာပြီးတော့သူ့ချွေးမကိုမင်းဟာငါအမိအရာမှာတီးပါတယ်မင်းအကြောင်းပြုပြီးတော့ငါအမှန်မြင်လာတာပါဆိုတာဟုတ်တယ်မလားသူ့ချွေးမကိုမေတော်ရထားတာဒါကြောင့် အဝိသကတတိအမျိုးသမီးကြီးကလည်းအဲ့ဒီချိန်ကစပြီးတော့မိကာရမာတာဆိုတဲ့ဘွဲ့ရမိကာရတတိရဲ့မေတော်ယောကမကိုယ်တိုင်ကမဖြစ်တော့ချွေးမကိုမေတော်အရာထားလိုက်တာဘယ်လောက်အဆင်မြင်သွားလဲကြည်လားဟုတ်လားဘယ်လောက်ကောင်းတယ်ဘယ်လောက်ကောင်းတယ်တမအဲကြောသွားတာပဲဒီလိုလည်းပဲအမှန်တွေ့ပါတာအဲ့ဒီချိန်ကစပြီးတော့ဒိဋ္ဌိတွေဒိဋ္ဌိတွေလည်းတကားပိတ်သွားပြီခုနဟို အဲကိုတုံးလုံးယဟန္တာယဟန္တာတွေအတွက်တကားပိတ်သွားပြီမြတ်စွာဘုရားမူရှိတဲ့တန်ဃာတွေအတွက်ဓမ္မတကားပွင့်ပြီးတော့တကယ်ကိုအစ်စ်မှတွေ့သွားတာအဲဒီတော့ဘုန်းကြီးတို့သိကြဖို့ရေးကြည့်တဲ့ဒီဘွားမှာဟုတ်တယ်မလားသိကြဖို့ရေးကြည့်မသိကြရင်သွားမှာပဲသွားမှာပဲဒါသိကြဟုတ်တယ်မလားနောက်သစ္စာမမြင်မဲ့ကင်မပါလက်ကျင့်ကဖြင့်ချမ်းသာမြဲမြည်တဲ့သစ္စာမမြင်သစ္စာလေးပါးကိုလည်းမြင်တာလည်းမရှိဝိပဿနာမဲ့ကင်အကျင့်လည်းပဲမရှိ ရမတစ်ဆင့်ဆက်ပြီးတော့တကယ်အရိယာမဂ်အကျင့်လည်းမရှိသစ္စာမမြင်မဲ့ခင်မပါလက်ကျင့်ကာဖြင့်တစုံတရာလက်ကျင့်ရုံညာနဲ့ကောင်းကင်ကဘုရားကိုယ်ွယ်ရုံညာနဲ့ခုနခွေးလိုသွားခွေးလိုစားခွေးလိုကျင့်နွားလိုသွားနွားလိုစားနွားလိုကျင့်ပြီးတော့အဲဘိုးဘိုးအောင်တို့အပါဝင်ဘောဓိဓမ္မဟုတ်တယ်မလားအဲနတ်တို့တရားတို့ဓမ္မတို့ဘောဓိဓာတွေဒါတွေကိုယ်ွယ်လို့ရှိရင်ကိတိဓမ္မသင်ကြပြီးတော့တန်တရားလုံးရောက်တယ်ဆိုတာမျိုးတွေပြီးတော့စိတ်ကလေးကိုအညီ အဲအငိမ့်စားပေးလိုက်ပါငိမ့်တဲ့နေရာတွေစိတ်ကလေးပို့ထားလိုက်ပါစသည်ပေါ့ဟုတ်တယ်မလားစိတ်စိတ်တိုင်းထားစသည်ပေါ့မတောက်တော့ပေါက်တတ်ကြရတယ်အဲ့ဒါတွေအဲ့ဒါတွေအလေးကျင့်ခေါ်တယ်ဘာမှသူတို့မှသစ္စာလေးပါမြင်အောင်ကျင့်ရတဲ့အကျင့်မှန်ပါမပါဘူးအစုံတရားအလေးကျင့်လေးပဲဒါပဲအဲ့ဒီအလေးကျင့်ရုပ်လောက်ရုံများနဲ့ချမ်းသာတွေမြဲသွားမယ်ကောင်းစားချမ်းသာမယ်ဆိုတာအဲ့ဒီလိုအကျင့်မှမဟုတ်တရားအကျင့်မှလောက်ပြီးတော့ကျင့်တဲ့ဟာတွေမရှိတဲ့ဒါတွေကင်းသွားတယ် တဲ့ကဲဆိုရမယ်သစ္စာမမြင်မဲ့ခင်မပြမပါလိကျင့်ငါဖြင့်သံတာမြဲမြည်မယုံကြည်ဂုံကြည်တိလပတာသစ္စာမမြင်မဲ့ခင်မပါလိကျင့်ငါဖြင့်သံတာမြဲမြည်မယုံကြည်ဂုံကြည်တိလပတာ သစ္စာမမြင်မဲ့ခင်မပါလေ့ကျင့်ကားဖြင့်ထန်တာမြဲမြည်မယုံကြည်ဂုံကြည်သီလပဒါသို့ ဖြစ်သွားတယ်ဆိုလို့ရှိရင်ယုံနာဒွါး၆ဝဖြစ်ပြနေတဲ့ယုံနာတရားစုပုံမှာပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမအနေနဲ့မထင်တော့ဘူးစဉ်းကျင်ကြည့်ရင်စဉ်းစားကြည့်လို့ရှိရင်ယုံနာအနေနဲ့ပဲမြင်တာပဲသက္ကတိကကျင်းသွားတယ်ပြီးတော့တရားတွေ့တော့တရားလည်းတွေ့တယ်သံဃာလည်းတွေ့တော့ဘုရားတရားသံဃာရဏသုံးပါးလည်းတက်ဝေယုံကြည်တဲ့သိက္ခာပုဒ်လည်းတက်ဝေယုံကြည်သွားတယ်ဝိသိကိစ္စတွေလည်းလောကကျင်းသွားတယ်ပြီးတော့အငိမ့်တအမှန်ကိုအကျင့်မှန်နဲ့တွေ့သွားတယ်ဆိုတော့ဒီကလွဲရင်ဒီဘာမှမရှိဘူးလက်ကျုံများနဲ့ အဲကိလေသာတွေအစင်ကြယ်ပြီးတော့တဏှာလွတ်မြောက်တယ်ဆိုတော့လွဲမှားတဲ့အကျင့်တွေလည်းလက်မခံတော့ဘူးအဲ့ဒီတန်ရောကျင်သုံးပါတဲ့သောတာပန်မှာလုံးဝကျင်းသွားတယ်ဒီနည်းတန်ရောဇနာတိပရိယံတိပါဠိတော်မှာဒီတိုက်ဆိုထားတယ်တန်ရောကျင်သုံးပါလုံးဝကျင်းရှင်းသွားတယ်တန်ရောကျင်သုံးပါပါတော့ဒိဋ္ဌိဝိသိကိစ္စသီလပရပရာမာသအဲ့ဒါမလားဒိဋ္ဌိကယုံနာ ယုံနာတရားပေါ်မှာငါကောင်းလို့ထင်တာဒိဋ္ဌိခေါ်တယ်သက္ကဒိဋ္ဌိလို့လည်းခေါ်တယ်ပြီးတော့ဘုရားတရားသံဃာယရဏသုံးပါးယုံမှားတာဝိသိကိစ္စခေါ်တယ်တစုံတရားလက်ကျင့်လို့များနဲ့ကောင်းစားချမ်းသာတယ်လို့လမ္မာမௌဒိဟာလမ္မာလုတ်ထားတာသီလပရပရမတ္တခေါ်တယ်အဲ့ဒီတန်ရောစဉ်၃ပါးသောတာပန်မှာကျင်းပြီတဲ့ဒါလေးကျင်းသွားတယ်ဘယ်လောက်ကောင်းမလဲကျင်းသွားတယ်ဒါလည်းမဟုတ်ဘူးအပေလားစီတတ်တဲ့လောဘဒေါသဆိုင်ခဲတွေလည်းအကုန်လုံးဖောက်ခွဲဖြစ်စီလိုက်တယ်ဟုတ်လားဘုရားတို့အထကရာမှာလေ အိတ်တာနဲ့မစ္စရိယသူများကောင်းစားတာမနာလို့တဲ့အိတ်တာကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားမပြည့်စုံစေခြင်းသာဝန်တုံမှုမစ္စရိယခေါ်တယ်အိတ်တာနဲ့မစ္စရိယပါသောတာပတိမက်ကပယ်လိုက်တယ်တဲ့သောတာပန်ပုဂ္ဂိုလ်မှာအိတ်တာနဲ့မစ္စရိယမနာလို့ဝန်တုံမှုကျင်းသွားတယ်လို့ဒီလိုဆိုတယ်အဲ့ဒီတိုင်းဆိုလို့ရှိရင်ငါးမျိုးတော့ကျင်းသွားတာဟုတ်လားမလားငါးမျိုးတော့ကျင်းသွားတာဒါပေမဲ့လို့ပါဠိတော်ကတော့ဓမ္မသာဝတိ၃ပါးသာကျင်းတယ်လို့ဆိုတယ်အခါကရာကအိတ်တာမစ္စရိယ မနာလိုမှုဝန်တုံမှုဒီတန်ရောစီမှာကင်းသွားတယ်ဒီကိလေသာပါကင်းသွားတယ်လို့ဆိုတော့ဘုရားဟောပါဠိနဲ့အထက်ကရာဆိုမေးခြင်းတွေကမကိုက်ဖက်ခြင်းတွေလည်းပဲဖြစ်နေအမှန်ကတော့အထက်ကရာဆရာကမြတ်စွာဘုရားအလိုတော်ကြဖွင့်ရတာပဲဖွင့်ဆိုရတာပဲမကိုက်ဘူးဆိုလို့ရှိရင်သူကအထက်ကရာဆရာကပို့ပြီးတော့ကဲတယ်လို့ဖြစ်နေတာကိုအဲဒါညီအောင်လို့ကြည့်ယူရင်သောတာပန်ပုဂ္ဂိုလ်မှာအပယ်လစီတတ်တဲ့အိတ်တာနိမစ္စရိယတော့ကင်းပြီ သူများကောင်းစားတာမနာလို့တာမရှိဘူးအပေကြနိုင်တော့အောင်ကိုလိုမကောင်းစားစေချင်တာကိုပစ္စည်းနဲ့ဆက်ဆံရမှတိမခံနိုင်တဲ့မစရိယာမျိုးအဲ့ဒါမျိုးတော့မရှိဘူးလို့ဒီလိုယူရမယ်အပေဆွဲမချတဲ့အိတ်တန်နဲ့မစရိယာအငွေ့အတက်ကတော့ရှိသေးတယ်လို့ဒီလိုယူရပါဘူးဟုတ်တယ်မလားအဲ့ဒီတိုင်းယူလို့ရှိရင်တော့ပါဠိနဲ့အထာကဟမ်းမိသွားတာဟုတ်လား ပါဠိတော်လူကဘုရားလူကပါတော့တာယောဇဉ်၃ပါးကျင့်တယ်သာဂရလူကတာယောဇဉ်၅ပါးကျင့်တယ်ဒါပေမဲ့လို့อืมဣဒ္ဓာနဲ့မစ္စရိယကပါဠိတော်ထဲမှာမပါဘူးမပါတော့အထကရာနဲ့ပါဠိတော်နဲ့အဲညီညွတ်အောင်ယူလို့ရှိရင်ကင်းတော့ကင်းတယ်ဣဒ္ဓာမစ္စရိယသို့တော့အပါယကမနိယအပယ်လားစေတတ်တဲ့ဣဒ္ဓာမစ္စရိယကင်းတယ်လို့ဒီလိုယူလို့ရှိရင်တော့ဒါဒါမှန်သွားတယ်ဟုတ်တယ်မလားဘာဖြစ်လို့လဲဆိုတော့ဒီဣဒ္ဓာနဲ့မစ္စရိယသူကဟိုဒေါသနဲ့ရှင်းတာ လောဘနဲ့မရှိဘူးဟုတ်လားသူများကောင်းစားတာမနာလို့တဲ့ဆိုတာတိမခံနိုင်တဲ့သဘောပြတာသူပြည့်စုံတဲ့ဟာကိုကိုကတိမခံနိုင်တဲ့သဘောပြတယ်တိမခံနိုင်တဲ့ဒေါသပြီးတော့ကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားစေခြင်းလေဆိုတာကိုပစ္စည်းသူများနဲ့ဆက်ဆံရမှာတိမခံနိုင်တဲ့သဘောဆိုတော့ဒေါသဟုတ်လားဒေါသဒေါသရှိသေးတယ်ဒေါသပါမှာဟုတ်လားဒေါသဒေါသလုံးဝကျင်းတယ်ဆိုတာအနာခံကြမှာဒေါသလုံးဝကျင်းတာအဲ့တော့ ဒီအပေကျစေတတ်တဲ့ဒေါသဒဲမှာခေါဏအိတ်တမစရိယပါသွားပြီလို့ဒီလိုယူရမယ်နော်ပါသွားပြီကြံတဲ့အမှုအတက်ကလေးကတော့နင်းနေတော့ရှိသေးတယ်ဆိုတော့အဲ့လိုယူလို့ရှိရင်တော့ဒါမှတ်ပါတယ်ဟုတ်လားအဲ့ဒီနေ့ဒါပဲတော်ကြအောင်ဆိုအဲယနေ့ယခုသောတပတိမေစွန့်ရတတိစွန့်ရတတိအမျိုးမျိုးတွေတဲကတတ်နိုင်သမျှ ထုတ်ပြီးတော့ပြရတဲ့ဓမ္မဒေသနာတို့ယေသိစွာနာကာမတတဓမ္မတမနာကုသကစေနာရီအစွမ်းအာနုဘောကြောင့်ပြန်နာပြီးတပ်ပေါ်ရောက်ပြီးသူတော်ကောင်းတို့သည်ယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်ကြည့်ပြီးတော့အမနာကိုတန်တဲ့သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံးသောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထောက်နိုင်ရပါစေ။